ယနေ့2021ခုနှစ်2021ခုနှစ်နေ့ရက်စနေနှစ်လပိုင်း22ရက်နေ့ယနေ့ဒါအမေရိကမှာရှိကြတဲ့တရားတော်မှာပေါင်းသူတော်ကောင်းတို့ကိုအောင်မိုးဦးစီးပြီးတော့တရားပွဲတွေဖြစ်မြောက်အောင်အလုံးစီစဉ်ပေးကြပါတယ်ဒါကြောင့်မို့အခုဦးဇင်းတို့ဝိပဿနာတရားတွေဟောပြောခွင့်နာယူကြခွင့်ဆိုတော့ အခွင့်ကောင်းကြီးတွေရကြပါတယ်ရကြတော့ဒီနေ့ဒုံလဘတရား၅ပါးဆိုတာအမြဲတမ်းလဲကြားနေကြတာပါနော်ဒုံလဘတရား၅ပါးသိတဲ့လူလည်းရှိမှာမသိတဲ့လူလည်းရှိမှာနော်အဲ့ဒါလေးဒုံလဘတရား၅ပါးကိုမြတ်စွာဘုရားက အပမဒေနဘိခဝေသံပါဒိဋ္ဌ ဘုရုပါတော်ဒုံလဘောလောကသမိန်မနုဿတ္တဘာဝောဒုံလဘောဒုံလဘာတရာတံပတ္တိပပိစိတဘာဝောဒုံလဘောတတ္ဓမ္မတဝနန္တိဒုံလဘံဧဝံတိဝတိတိဝတိဩဝဒတိနေတိုင်းနေတိုင်းကိုဆုံးမပေးတဲ့ဇကားလေးတစ်ခွန်းပါဧဝံတိဝတိတိဝတိ ဩဝတတိတဲ့နော်ခြေသားတို့မမေ့ကြနဲ့မလျော့ကြနဲ့မေ့မေ့လျော့လျော့ပေါ့ပေါ့ဆဆမနေကြနဲ့ခြေသားတို့ဖျားပွင့်ထွန်းတဲ့အချိန်အဲ့ဒီအချိန်မှာလူလာဖြစ်ဖို့ကလည်းတတော်ကိုခဲရင်နေဖျားပွင့်ထွန်းတဲ့အချိန်ကြီးကိုပြောတာနော် ဖះပွင့်တဲ့အချိန်အခုလိုဖះသာသနာရှိတဲ့အချိန်ဒီအချိန်မျိုးမှာလူလာဖြစ်တယ်ဆိုတာเนาะကြုံတာဖះပွင့်ခြင်းနဲ့ကြုံတယ်ဆိုတာအတော့ကိုကံကောင်းတာဖះပွင့်ဖို့ဆိုတာစာကဘာဥပမာပေးထားလဲဆိုတော့ညာကြီးတညာလုံးမိုးမှောင်ကြ အဲ့ဒီမိုးမောင်ကြနေတဲ့ညမှာဖြတ်ဆိုလျှက်စီးလေးတစ်ချက်လက်လိုက်တာအဲ့ဒီလက်လိုက်တဲ့တစ်ချိန်လောက်ပဲရှိတယ်တညာလုံးမိုးမောင်ကြနေအဲ့လျှက်စီးလက်လိုက်တဲ့အချိန်မှာကိုကအဲ့ဒီမှာမြင်လိုက်ရသိလိုက်ရတကယ်တူပဲကဘာကြီးဆိုတာအင်မတန်မှတက်တန်းရှိတာအခုဦးဇင်းတို့ဒကာတော်မတွေအခုလူတွေရဲ့တက်တန်းအခုဆုတ်သွားမယ် နှစ်ပေါင်း100တစ်နှစ် ရော့တစ်နှစ်ရော့ဖះလက်ထက်တုန်းကတက်တန်း100ရန်တက်တန်း100ရန်ကနေပြီးတော့အခုနှစ်ပေါင်း100ကိုတစ်နှစ်ရော့တော့အခုနှစ်ပေါင်း2500နှစ်ပေါင်း2500ဆို25နှစ်ရော့သွားပြီအဲ့တော့ဦးဇင်းတို့ရဲ့တက်တန်းကို85နှစ်တက်တန်းလို့ပြောတာ85နှစ်ဝိညာဉ်လောက်မှာသွားကုန်ကြပြီပိုနဲ့နဲ့လိုနဲ့နဲ့အဲလိုတာများပါတယ်ပိုတဲ့ဟာနေရတာကနဲတယ် 85နှစ်ကျော်နေရတာကနဲလာပြီအဲ့ဒါကြောင့်ပြည့်မြတ်အဖြစ်တက်တန်း85နှစ်အဲ့ဒီ85နှစ်ကနေပြီးအောက်ထိဆုပ်ဆုပ်ဆုပ်နှစ်ပေါင်း100တစ်နှစ်ရော့တစ်နှစ်ရော့10နှစ်တန်းရောက်သွားအဲ့ဒီ10နှစ်တန်းရောက်သွားတော့အဲ့တော့နောက်ထပ်တစ်ခါ10နှစ်တန်းမှာလောဘဒေါသတွေမောဟတွေအာကြီးပြီးတိုက်ကြခိုက်ကြတတ်ကြဖြတ်ကြပြီးတော့အဲ့ဒီကနေပြီးတော့တန်ဝေကတွေရပြီးတော့မေတ္တာတရားတွေထွန်းကမေတ္တာတရားတွေကြီးပွားလာ လောကကြီးကမေတ္တာတရားတွေထွန်းကားတော့သူ့မြင်တယ်လဲချစ်ခင်ကိုမြင်လဲချစ်ခင်အဲ့ဒီချစ်ခင်တဲ့မေတ္တာတရားတွေထွန်းကားလေလာဟောလူတွေရဲ့တတန်းက10နှစ်တန်းကမွေးတာအနှစ်20အနှစ်20တန်းမွေးတာအနှစ်40ဆိုပြီးတော့စာတို့စာတို့နဲ့တက်တော့အထက်ရောက်အဲ့လိုလူတတန်းကြီးတက်လိုက်ဆုပ်လိုက်တက်လိုက်ဆုပ်လိုက်အဲ့ဒီဟာမျိုး64ကဖြစ်တာ အဲ့ဒါကိုအန္တရာကတကတ်လို့ခေါ်တာလူသက်တမ်းအထက်ကိုတက်သွားရင်ဘလောက်ထိတက်လို့အသင်ချေရတန်းဆိုတာကိုယ့်အသက်ဘလောက်ရှိပြီလို့ကို မသိနိုင်တဲ့တက်တန်းကြီးထိတက်သွားတခါများဆိုဦးဇင်းတို့ဖះလောင်မန္တာတုစัจ java ရေမင်းကြီးဖြစ်တဲ့အချိန်အဲ့ဒီတက်တန်းမှာစัจ java ရေမင်းဖြစ်တာလူဘဝမှာနေတာသိလည်းမသိနိုင်ဘူးကြာတော့နေရတာညင်းဟွေဒီတဲ့ကောင်းတဲ့နေရာရှာသမ်းမအောင်ကွာ ဒီလူလောကကြီးတွေသေလည်းမသေဘူးနေရတာလည်းညင်းငွေဟာရှင်မင်းကြီးဟိုးစတုမာရီနတ်ဘုံဆိုတာကောင်းတယ်ပြောတယ်တက်သွားအဲ့ဒီမှာလည်းကြာကြီးနေတာမပြောတော့ဦးကြာအထက်သွားတယ်ဟိုးတာဝရိန္ဒာနတ်ပြည်အခုကဦးဇင်းတို့လူတက်တက်နှစ်ပေါင်း100ဆိုတာဝရိန္ဒာကတရက်နော်လူတက်တက်နှစ်ပေါင်း100ကိုသူကတရက်အဲ့ဒါမျိုးနဲ့သူနတ်တက်တာပေါင်း1000သူတို့နေရပါ အဲ့တော့ဘုရားလောင်းမန္တာတုဇယဝရမင်းကြီးအဲ့ဒီရောက်သွားတော့တရားမင်းကြီးအရှင်မင်းကြီးကဲကဲကဲကဲနတ်စည်းသိမ်ခံစားပါနတ်မြို့တော်ကြီးတဝက်ခွဲပြီးတဝက်ခွဲပြီးပြီးတော့ဟိုကတရားမင်းကြီးကသေးတယ်ဒီကမန္တာတုဇယဝရမင်းကြီးကမသေးဘူးအဲ့လိုနဲ့ဟိုကတရားတယောက်ပြီးတယောက်ပြောင်းပြောင်းပြောင်းပြောင်းတာသွားရတာဖရာလောင်းတော်ကြီးကမသေးဘဲနဲ့တရားမင်း30နဲ့20နေပြီး 33ဇက်မြောက်ပေါ်မဲ့တရားမင်းအလှဲ့ကြတော့စိတ်ကဘာပေါက်လဲဆိုတော့အိုးနတ်မျိုးတော့တဝက်နဲ့နေရတာမကျေနပ်ပါဘူးကွာနောက်ပေါ်တဲ့တရားတော့ငါထပ်တတ်လိုက်အောင်မလို့အဲ့ဒီစိတ်လဲပေါ်ရော လောဘဇောတိုက်တော့အဲ့ဒီမှာနေတခါတည်းပြုတ်ကြသွားတာနတ်ပြည်ကနေကွယ်ပြီးလူပြည်ဥယျာဉ်ကြီးတွေရောက်တယ်တဲ့အဲ့ဒီကြမှာဆွေတွေမျိုးတွေကအာခမဲတော်ကြီးနတ်ပြည်ဆိုတာဘလို့လဲဘလို့လဲပြောပါအောင်ပြောပါအောင်ဆိုတော့ လာလာလာနားထောင်နားထောင်ငါပြောမယ်ဘာပြောလဲနောက်ဆုံးတခွန်းမယ်ဘာပြောလဲလောဘအလိုမလိုက်နဲ့အဲ့ဒါလေးတခွန်းပြောပြီးသေသွားတာတက်တန်းဟာအဲ့လောက်ထိကြာတယ်နော်လူရဲ့တက်တန်းนี่ဟာအထက်ကိုတက်သွားရင်အဲ့ဒါမျိုးဟိုမရေမတွက်နိုင်အောင်အဲ့ဒီလောက်ကြာပြီးမှမသေးတော့ဘူးဆိုပြီးအကုသိုလ်တရားတွေပြန်ပြုတ်မှပြန်ပြီးတော့တက်တန်းတွေပြန်ဆုတ်လာအဲ့လိုတက်တန်းတွေပြန်ဆုတ်ပြန်ဆုတ်ပြန်ဆုတ် အဲ့လိုဆုတ်တဲ့အခါမှာဟိုထဝက်ဆုတ်တာကြီးလည်းရှိတယ်အဲ့ဒီချိန်နေကြတော့လေတခါတည်းအရာအကုသိုလ်တွေကြီးလာတဲ့အခါအာအရမရာဂတို့ဝိတမလောဘတို့မတရားသဖြင့်လိုချင်မှုတွေကာမဂုဏ်တွေဖောက်ဖောက်ပြန်ပြန်မှောက်မှောက်မှားမှားပြုမှုတွေဖြစ်တဲ့အဲ့ဒီချိန်ဒီမှာဆိုတခါတလေတက်တက်7000တန်းကနေ4000ဆင်းတာတို့4000တန်းကနေ2000ဆင်းတာတို့တက်တက်နေအဲ့လိုတွေလဲတိုးတယ်အကုသိုလ်တွေလှုပ်လှုပ်တိုးတာ အဲ့တော့ပြောချင်တာကတော့တက်တန်းကြီးအဲ့လို တက်လိုက်ဆုပ်လိုက်တက်လိုက်ဆုပ်လိုက်အဲ့ဒါမျိုး64ကပ်အဲ့ဒါကို64ချိန်ပြောတာ64ချိန်ကိုသူကအန္တရာကအသင်္ချာကတစ်ခုလို့ခေါ်တာအဲ့ဒီအသင်္ချာက၄ကပ်ကိုတစ်ကဘာလို့ခေါ်တာဆိုလိုတာကကဘာကြီးတစ်ခုရဲ့တက်တန်းအင်မတန်ကြာညောင်းတယ်အဲ့ဒီကြာညောင်းတဲ့အချိန်တွင်းမှာဖះကတကဘာလုံးမှာဥဇနုကဘာကဗဒ္ဒကဘာ တသုသာရနှစ်မန္တဝရသုံးသူလားတာရမန္တလေးသူပြဗဒ္ဒငါးကဘာဆိုပြီးတော့လင်္ကာလေးတွေလောက်တာတချို့လေကဘာဖះတဆူပဲပွင့်လို့တာရကဘာလို့ခေါ်တယ်နှစ်ဆူပွင့်တဲ့ကဘာကိုမန္တကဘာလို့ခေါ်တယ်သုံးဆူပွင့်တဲ့ကဘာကိုတာရမန္တနော်အာတဆူတာရနှစ်မန္တတာရကဘာနှစ်ကမန္တကဘာဝရကဘာသုံးဆူနော်တာရမန္တကဘာလေးဆူ ဗဒ္ဒကဘာက၅စုဆိုတော့ဦးဇင်းတို့ဒီကဘာကြတော့ဗဒ္ဒကဘာလို့ခေါ်တာဖះ၅စုပွင့်လို့ဖះ၅စုမှာလည်းအခုသွားပြီတဲ့ကကုတံဖះရှင်ကြီးလည်းပွင့်သွားပြီကောနာဂုံဖះရှင်ကတ္တပဖះရှင်ဂေါရမဖះရှင်ဆိုတဲ့ဖះကြီး၄စုမှာဦးဇင်းတို့ကသာသနာနောက်ပိုင်းမှာလာမိတာနော်ကြောင့်မို့ရှိရဆရာတော်ကြီးတွေက ဥဒင်္ဂမာတယောနာဝအောဟိနာတထနာရုဟာဆိုပြီးတော့လင်္ကာလေးတွေစီထားတာအိုးတဲ့ဖះရှင်ကိုတော်မြတ်ကြီးတွေပွင့်ထွန်းသွားတဲ့အခါကျတော့စီသံမောင်းစန်းလေးနဲ့ချိတ်ငိမ့်သဲတခါတဲ့ဖောင်တင်မောကြီးတွေနဲ့တက်သွားသလိုလူလောကကလူတွေကိုအကုန်ခေါ်ပြီးသွားတာနိဗ္ဗာန်ကံကိုလေအဲ့ဒီတော့ကဓမ္မစကြာဆိုတဲ့စီတော်ကြီးတွေအနတ္တလက္ခဏာတုတ်တော်ဆိုတဲ့မောင်းတော်ကြီးတွေတိခတ်ပြီးသွားတာလေမတိလိုက်ကြရဘူး တဲ့ဦးဇင်းတို့တရားဓမ္မတွေနော်အဲ့ဒီတော့ဦးဇင်းတို့တွေဘာမှမသိလိုက်ကြရဘူးအခုဘုရားရှင်တွေကနိဗ္ဗာန်ကိုအကုန်တတ္တဝါတွေနော်ဘုရားတဆူတဆူဆိုရင်လေးဒီသင်္ချေ20နဲ့ဘိုးချေတသိန်းသူတို့ဒီဘုရားရှင်တဆူတဆူပွင့်တဲ့အခါမှာတတ္တဝါတွေကိုကဲဆောင်သွားကြအဲ့ဒီလောက်တဲဆောင်သွားကြတဲ့အထက်မှာလဲဦးဇင်းတို့တွေပါမသွားကြဘူးတဲ့နော်ပါမသွားကြဘူး ကြောင့်မို့အခုဂေါတမဘုရားရှင်ရဲ့သာသနာနောက်ပိုင်းလေးမှာကံကောင်းလို့ပိဋကတော်တွေမပြောက်ပြက်သေးတာနော်။အိုးတတ်တန်းရှိတဲ့ဘုရားရှင်ကိုတော်မြတ်ကြီးတွေလက်ထက်ဆိုခဏလေးပြောက်ပြက်သွားတာဝီနီးတွေလည်းရှာမထားရတော့ဘူးကျွတ်ထိုက်တဲ့တတ္တဝါတွေကိုတခါတည်းဘုရားရှင်တွေအကုန်ချွတ်သွားတာ။ချွတ်သွားတော့နောက်ပိုင်းတော့ယဟန်တွေကလည်းတရားတွေကောင်းကောင်းကျင့်ဖို့ရတဖြည်းဖြည်းနဲ့နေပါလာကြတယ်ဝီနီးတွေလည်းမရှိလှုပ်ချင်အားလှုပ်မှားချင်အားမှား အဲ့လိုနဲ့သာသနာတော်ကြီးတွေပျက်စီးတာအခုဦးဇင်းတော်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ဖះဖြစ်နေ40နဲ့5နှစ်ပဲကြာတယ်အဲ့ဒီ45နှစ်45ဝါလေးပဲခေါ်ခဲ့တော့နောက်ထပ်တတ္တဝါတွေကိုမြတ်စွာဘုရားကကျွတ်တန်းဝင်ဖို့ရာအတွက်ယဟန်တော်တွေအတွက်ဝိနိတော်တွေကိုလည်းထားပေးခဲ့တယ်တရားဓမ္မတွေကိုလည်းအကုန်လုံးဟောကြားပြီးတော့သေချာလုပ်ပေးထားခဲ့တာအဲ့ဒါကြောင့်မို့အခုနှစ်ပေါင်း2000ကျော်အထိ ဦးဇင်းတို့တရားဓမ္မတွေအခုဒီတရားတွေနာယူခွင့်ကြင်ကြံခွင့်နေရကြတယ်အကြောင်းမို့သာသနာနဲ့တွေ့ဒုံတွေ့ကြိုက်မှာဦးဇင်းတို့တရားဓမ္မတွေမပေါ်လိုက်ဆမပေါ်ဆလိုက်ကြပါနဲ့လို့ပြောချင်တာမြတ်စွာဘုရားအကြောင်းမို့ဒီလိုသာသနာတော်ကြီးနဲ့တွေ့ဖို့ငါဘုရားရှင်ကိုရောမြတ်ကြီးနဲ့တွေ့ဖို့ဆိုတာခြေသားတို့မင်းတို့အင်မတန်မှအခက်ရင်းတယ်တဲ့အဲ့ဒါဒုံလဘတရားပဲ နောက်ပြီးတော့အခုလိုမင်းတို့လူဖြစ်တယ်ဆိုတာလွယ်တာမဟုတ်ဘူးနော်မနုဿတ္တဘာဝဒုလဘောလူဖြစ်လူဖြစ်ဆိုတာပြန်ရဖို့ဆိုတာတော်တော်ခဲရင်းတဲ့အလုပ်ရနေလို့လွယ်တယ်ထင်နေတာမြတ်စွာဘုရားပေးတဲ့ဥပမာကနွားတွေရဲ့တတ်တဲ့သဘောတုံးအပေါက်တစ်ပေါက်ပဲရှိတယ်အဲ့ဒီသဘောကိုဟိုးပင်လယ်သမုဒ္ဒရာကြီးတွေမျောလိုက်တယ်မျက်စိကန်းနေတဲ့လက်ကန်းကြီးတစ်ကောင်ကလည်းသူကလည်း မျက်စိကကန်းနေတော့ရေထဲမှာနေရင်နှစ်ပေါင်း100လောက်နေမှသူကလည်းရေပေါ်တစ်ခါပေါ်တယ်အဲ့ဒီတော့မျောကျင်ဟာမျောနေတဲ့သဘောတုံးနဲ့နှစ်ပေါင်း100လောက်မှတစ်ခါပေါ်တဲ့လက်ရက်ခေါင်းနဲ့စွတ်ဖို့ကလွယ်တယ်တဲ့လူဖြစ်ပြန်ရဖို့မလွယ်ဘူးဘာလို့လဲဆိုတော့ဥစဉ်တို့တွေ့ကြည့်လေအခုသာသနာနဲ့လည်းတွေ့တယ် တရားအားမထုတ်တဲ့လူမပြောနဲ့တရားအားထုတ်ပါတယ်လို့ပြောတဲ့လူတွေတောင်နောက်ဆုံးသေဃာနာနေကြတော့နာတယ်ကြိုက်တယ်ကဲကြပါအောင်ယူကြပါအောင်နဲ့អော်ပြီးသေးတာအော်ဒီလောက်တရားတွေအားထုတ်ထားတာကိုယ့်ကိုတရားရှုပါလားနင်းလဲကြမှာသိမယ်ပြောကြတာနော်ဒီလောက်နာနေတာဘလို့လို့တရားရှုရမှာတော့အဲ့ဒါပြန်ပြောကြတာနော် တရားကို သေးသေးချာချာယုံနံကွဲအောင်ဒိဋ္ဌိပြုတ်အောင်သေးသေးချာချာနာယူကျင့်သုံးမှုမလုပ်တတ်ရင်အရေးကြုံလာရင်ကိုယ့်လက်ကြမှာသိမယ်ပဲပြောမှာပဲဘာလို့လဲဆို ရှုမှမရှုတတ်တော့တာကိုဘာလို့လို့ဘာရှုရမှမသိဘူးအဲ့ဒါကြောင့်မို့ဦးဇင်းတို့ကအခုလူဘဝကနေပြီးတော့သေတဲ့အခါကျအပေပုံမဲ့ဆင်းတာများတယ်တဲ့နှခတိခတုတ်မှမြတ်စွာဘုရားကမြေမှုံလေးကို လက်နဲ့ကော်ပြပြီးတော့ငါရဲ့လက်သေးကုံမောမြေမှုံနဲ့မဟာပရိမြေမှုံဘယ်ဟာများလဲအရှင်မြတ်နှိုင်းရှင်လို့တော့မရပါဘူးဗျာလက်သေးကုံမောနည်းနည်းလေးအေးလူဖြစ်ကနေသေးတယ်လူပြန်ဖြစ်တယ်နတ်ဖြစ်ကနေသေးတယ်နတ်ပြန်ဖြစ်တယ်ဆိုတာနည်းနည်းလေးပဲကြံတာတွေအပေပုံအကုန်ဆင်းကုန်တာဘာကြောင့်လဲဆိုအဲ့ဒီလောဘဒေါသမောဟဆိုတဲ့စိတ်ကိုကင်းပြီးမသေးတတ်လို့ အဲ့ဒီစိတ်ကိုကင်းပြီးသေးအောင်မလောက်တတ်တော့ဟိုတလိ္ဆာဘုံရောက်ပြီးမှဘယ်လိုလုပ်ပြီးတော့ဒီစိတ်ကင်းပြီးသေးမှလို့သူများနှိမ့်ဆက်လို့သေးရတဲ့ဘဝသူများတတ်စားခံရလို့အခုကြက်တွေဝက်တွေလဲလှီးဩတခါတည်းနွားတွေလဲဝူဝဲနဲ့အော်ဟစ်ပြီးတော့တခါတည်းကြောက်လန့်ပြီးတော့ဟိုသေရတာလေဝက်တွေကလည်းဒီတိုင်းဟာတက်ကြခုတ်ကြထိုးကြဒါတွေတဲကနေမှတခါတည်းကြောက်ကြောက်လန့်လန့်နဲ့သူတို့မှသေရတဲ့ဘဝဘယ်လိုလုပ်စိတ်ကောင်းအဲ့တော့အဲ့ဒီကနေမှလောဘစိတ်တွေနဲ့သေ ပိတ်တာဘုံပြန်ဖြစ်ကြဒေါသစိတ်တွေနဲ့သေးတခါငရဲဘုံပြန်ဆင်းကြမောဟစိတ်တွေနဲ့သေးတလိษံပြန်ဖြစ်ကြအဲ့ဒီလိုဘဝတွေပဲလဲနေတာလူဘဝလူဘဝဆိုတာအိုးအကြိမ်ပေါင်းများစွာကြာမှကံကောင်းမှတခါပြန်ပေါ်တာတဲ့အဲ့ဒါကြောင့်မို့အခုလိုလူဘဝကိုရဖို့ဆိုတာမြတ်စွာဘုရားအင်မတန်မှခဲရင်တဲ့ခြေသားတို့တဲ့နော် ဘုရုပ်ပါတော့ဒုံလဘောဖရာကိုဖရာပွင့်တဲ့အချိန်နဲ့လဲကြုံဖို့ဖရာသာသနာနဲ့ကြုံဖို့လဲခဲရင်သလိုမနုဿတ္တဘာဝဒုံလဘောဒုံလဘာတတ္တာတံပတ္တိတဲ့သုံးခုမြောက်ကသရတရားနဲ့ပြည့်စုံဖို့ကလည်းအတော်ကိုလိုအပ်တယ်ကံကံရဲ့အကျိုးယုံကြည်မှုဖရာတရားပေါ်မှာယုံကြည်မှုတဲ့ဆိုတဲ့သရတရားရှိဖို့အခုအများကြီးနော်ယုံကြည်မှုမရှိဘူး ဖះအလုပ်တရားလုပ်လို့ပြောလိုက်တာနဲ့မကြခြင်းဘူးမလုပ်ခြင်းဘူးဟောဖះဘောမှာမယုံဘူးတရားဘောမှာမယုံဘူးတန်ခါဘောမှာမယုံဘူးမယုံတဲ့လူတွေများတယ်ကံကံရဲ့အကျိုးတွေယုံလားမယုံကြည်ဘူးအဲ့ဒီတဲမှာမှကိုကအခုတရားတရားနဲ့ပြည့်စုံတဲ့ပုံကို လာဖြစ်တာတဲ့ဘလောက်ကံကောင်းတယ်လေနော်ကိုကိုကိုပြန်ကြည့်ရင်ဦးဇင်းတို့ဒကာဓမ္မတွေအခုတရားထိုင်နာနေတဲ့တရားယောဂီများဆိုတာ အတော်ကိုကံကောင်းလို့ဒီဆင့်ထိရောက်တာနော်များသောအားဖြင့်ယုံကြည်မှုရှိပါတယ်ဖះယုံနဲ့တရားယုံနဲ့တန်ခါယုံနဲ့အလှလှဆိုရင်လှတယ်သီလဆောက်တည်ဆိုရင်မလုမလုချင်ကြတော့သီလကြတော့မဆောက်တည်ကြတော့ဘူးတခါတလေသီလပေးတယ်သူရာမေရရလို့ဆိုတော့အမတခါကြီးတဲ့ငြိမ့်နေတယ်သူကအမသူကလိုက်မစုံဘူးသူကဘာလို့လဲဆိုသူကမလျှောက်နိုင်လို့တယ် အဲမချောင်နိုင်တော့သူကငါးပါးသီလချပေးရှေ့က၄ပါးတော့သူကလိုက်ဆိုတာအဲ့တပါးကြောင့်အသားလေးညင်နေတာဩလို့သီလတန်ဖို့မသိတော့နော်သီလတန်ဖို့မသိတော့အဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီသီလရဲ့တန်ဖိုးတွေသိဖို့ဒါတွေဟာတကယ်တမ်းအခုလက်ရှိဘဝမှာတည်တည်ချာချာလောက်သွားမှာနောင်ဘဝတွေရောက်တော့မှာပို့ပြီးသိတာလားအဲ့ဒါကြောင့်မို့ဦးဇင်းတော်အခုလူဘဝမှာရောက်ဖို့ဒါနပြုဖို့ ခဲရင်တယ်ဒါပေမဲ့ဒါနပြုနိုင်တဲ့ပုဂ္ဂိုလ်များသီလဆောက်တည်ဆိုတော့ तू ကမလုပ်ချင်မြောင်အဲသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေကဲဂုံတော်လေးဘွားပရိစိတ်ဆိုရင်နည်းနည်းလုပ်ချင်သေးတယ်အဲဒါပေမဲ့တော်များများမလုပ်ချင်မြန်တော့သီလတော်ဆောက်တည်တယ်ဂုံတော်ဘွားပရိစိတ်မလုပ်ချင်ဘူးဂုံတော်ဘွားပရိစိတ်ဒါကုသိုလ်တော့ရပါတယ်ဝိပဿနာရှုတော့ဆိုတော့အဲ့ဒီကျတော့ပိုဝေးသွားရောဝိပဿနာလို့ကျတော့မလုပ်ချင်တော့ဘူးဒါကြီးပြင်းစရာကြီးပါ ကြောင်းဦးစိန်တော်ကပြောဦးစိန်ကြီးတရားထိုင်တာထိုင်ပါဘူးတဲ့ဘာဖြစ်လို့တရားမထိုင်တာတော့အိုးတခါလာလဲယူလိုက်ထုတ်လိုက်ယူလိုက်ထုတ်ဒါကြီးပဲတဲ့သူကနာဒီဝယူလိုက်ထုတ်လိုက်လုံးနဲ့ဒါကြီးပဲတဲ့ရှင်းဆက်တက်တော့တရားလည်းမရအကျိုးတူကလည်းမတွေ့တော့ဟိုးတဲ့မလုံးချင်တော့ပါဘူးတဲ့ဒီတိုင်းကြီးနေတာပဲအဲ့ဒါတရားလို့ဆိုတော့မလုံးချင်တော့ဒါကလည်းတရားအလုပ်ဆိုတာကပါရမီတကယ်ပါမှလောက်တာပါရမီမပိုင်မလောက်ချင်ဘူးဟောဒီ တရားကိုနာယူခွင့်တော်မှာတကယ်တော့မလွယ်ဘူးเนาะဒါကြောင့်မို့ဒီတရားအလုပ်တွေရောဖះဘောမှာယုံကြည်မှုတရားဘောမှာယုံကြည်မှုသံဃာဘောမှာယုံကြည်မှုဆိုတဲ့အဲ့ဒီယုံကြည်မှုတွေအဲ့ဓာတွေရဖို့ကလည်းမလွယ်ဘူးတဲ့အင်မတန်ကံကောင်းလို့တဲ့ဖះတရားဘောမှာယုံကြည်တဲ့သံဃာဘောမှာယုံကြည်တဲ့เนาะအဲ့ဒီကနေမှနံပါတ်၄ကပပိစိတဘာဝဒုံလဘောတဲ့ယဟန်ဖြစ်တော့ခဲရင်တယ်ခဲရင်လို့အခုလူဘွားနဲ့နေရတာပေါ့လား နော်သီလကျင့်လည်းမိုးနိုင်ဘုန်းကြီးလည်းမိုးနိုင်ဆိုဟုတ်တယ်မဟုတ်လားနော်တရားမို့မြတ်စွာဘုရားကယဟန်ဖြစ်ဖို့ဆိုတာခဲရင်းတယ်တဲ့ယဟန်ဘဝကြီးကိုမင်းတို့ရတယ်ဆိုတာလည်းပဲမင်းတို့အင်မတန်မှကိုကံကောင်းလို့တဲ့နော်ယဟန်ဖြစ်ဖြစ်တဲ့ယဟန်ဘဝမှာလည်းပဲအကျင့်စရဏနဲ့ပြည့်စုံအောင်နေနိုင်ဖို့ကတခါပြန်ခဲရင်းပြန်တယ်ယဟန်ဖြစ်ဖြစ်ခါမှတက်လည်းမရပြန်ဘူးနော်အဲ့ဒါကြောင့်မို့ယဟန်ဖြစ်ကိုရပြီးတော့ တရားတွေကိုကျင့်ပြီးတော့နေတဲ့ယဟန်မျိုးဖြစ်ဖို့ကလည်းအင်မတန်မှခရင်မြန်ပါတယ်တဲ့ယဟန်ဘဝရတယ်လူဘဝရတယ်လူဖြစ်ဖြစ်ယုံနဲ့မပြီးဘူးသာသနာနဲ့တွေ့ပြီးတော့အကျင့်ကောင်းတွေကျင့်နိုင်ဖို့ကလည်းဘိုးခဲရင်နဲ့ယဟန်ဖြစ်ဖြစ်ယုံနဲ့မပြီးဘူးယဟန်ဘဝရပြီးတော့အကျင့်စရဏတွေကို ဖြည့်နိုင်တဲ့ယဟန်မျိုးဖြစ်ဖို့ကခဲရင်နဲ့နော်နောက်ဆုံးချက်တတ္တမသဝနာ အတိဒုံလပံ ဟောဒီဖះဟောတဲ့သူတော်ကောင်းတရားတွေကိုနာယူရဖို့ကတော့အခဲရင်ဆုံးပဲတဲ့နော်အမတမခဲရင်တယ်နော်ဒီတရားတွေကိုနာယူခွင့်ကြင်ကြံခွင့်ရဖို့ကနော်ဖះပွင့်တာလဲပွင့်တာပဲကိုနဲ့မဆိုင်သလိုနေသွားလို့ရတယ်ဟုတ်တယ်မို့လားဒီလိုအကျင့်မျိုးရတဲ့ပုံကိုမျိုးကြတော့တကယ်ကို ပါရမီထူးမှရတယ်တဲ့လောကမှာအခုသာသနာတွေရှိတာပဲ ဘုရားမကိုးကွယ်တဲ့လူတွေအများကြီးသွားကြတာပဲလူတော့ဖြစ်ကြတယ်ဒီတိုင်းသိသွားကြတာနော်တန်ဖိုးတွေမရှိကြဘူးတန်ဖိုးရှိတဲ့ဘဝမရကြဘူးရောက်မို့နောက်ဆုံးဖြစ်တဲ့သူတော်ကောင်းတရားတွေနာယူခွင့်ရတယ်သူတော်ကောင်းတရားဆိုတဲ့တရားတွေကိုကြားနာဖို့ရာဆိုတာနော်အမတန်မှပါရမီထူးလို့ပါရမီမထူးရင်တခါတည်းတရားဟောရင်နာခေါင်းဟိုဘက်လက်ဒီဘက်လက်တချို့လေဆိုတွေ့ရတယ်ဥစဉ်သတိထားကြည့်တာတချို့လေလင်း90နှစ်လောက်ရှိပြီ ဦးဇင်းတို့ဒီဘက်တွေမှာလဲအဲ့ဒါတရားဟောတဲ့အခါလေးတွေကြုံပြီဆိုရင်အဲ့နောက်ကနေလူဟိုကြံတဲ့လူနောက်ကျောကနေကွယ်ပြီးတော့ဖုံးလေးနှိမ့်တယ်မနာနိုင်ဘူးတခါလာကြည့်တယ်မဟုတ်ဘူးနောင်လည်းဒီတိုင်းပဲဩတရားနာနိုင်တဲ့အခွင့်အရေးဟိုအာထုတ်ဖို့ဆိုတော့ဝေးရောဝေးရောဘယ်တော့မှလည်းအာထုတ်ကြတာမတွေ့ဘူးဒါမျိုးတွေလည်းတွေ့ရတာပြောတာလူတွေပြောတာနေရာနှံ့သွားနေတဲ့အခါကျတော့ အကြိမ်ကြိမ်ဘလောက်တရားတွေဟောဟောဒီတရားတွေပေါ်မှာစိတ်မဝင်သာပြီးတခါလဲဖုံးလေးဖုံးနှိပ်လိုက်ဒီနှိပ်လိုက်နဲ့အဲ့ဒါတရားနာနေတဲ့အချိန်မလွှဲတာလို့ဝင်းထိုင်ရတဲ့အခါမျိုးလည်းရှိမှာပေါ့လေသူများအာနာတော့မနာခြင်းပေမဲ့လည်းအဲ့တော့ဘဝရဲ့ပါရမီတွေကိုဦးဇင်းတို့ကသုံးသပ်တာပါသူတို့အပြစ်မမြင်ပါဩပါရမီဓာတ်ခံနေရောက်မို့ဆွန်းလွန်ဆရာတော်ကြီးဖះဖះကြီးဥနုကိုပြောတာမောင်နု ခွဲသားစားဖို့လားမစားဘူးဘူးဖေ။စားကျင်သိပေါက်သလားမမမပေါက်ပါဘူးဖေ။တဲ့စားမှမစားဘူးလား။ဝက်သားရောစားဘူးလားစားဘူးပါဖေ။နောက်ထပ်ရောမစားကျင်ဘူးစားကျင်ပါလေဖေ။အရင်ကစားဘူးလို့စားကျင်တာ။တရားဆိုတာလေအရင်ကလုပ်ဘူးလို့အခုလုပ်ချင်တာ။အဲ့လိုမှမဟုတ်ရင်အခုနည်းနည်းတဲ့တရားတွေဟောလေးပို့ပြီးတော့ဘုန်းကြီးဘာဟောနေမှကိုမသိပါဘူး။ဦးဇင်းရောက်စားတော့ဒီအော်စီမှာလာသည်မြလူဦးဇင်းကလည်းတရားဟောတာပဲ။အဲလာသည်မြလူတရားဟော။ ဘာလို့လဲဆိုတော့နိုင်ငံခြားမှာနေပြီးတရားအထုတ်တဲ့လူရှိမှမရှိပဲနဲ့တရားအထုတ်တယ်ဆိုတော့မြန်မာနိုင်ငံတခါတလေဆရာတော်လေးတမတော်လေးလာမှအထုတ်တာဒါတော်မှဒကာကြီးတို့အခုအမေရိကဘက်အချမ်းနဲ့မတူဘူးအရင်တော့ကဒီမှာမဲဘုံမြို့မှာဦးစင်မရောက်ခင်တော့ကဆိုလို့ရှိရင်တီတီကိုဆရာတော်ဖရာကြီးလာတော့တဲ့တရားပွဲဆိုပြီးဟောကိုင်းကြီးငှားပြီးလှုပ်တာလူက15ယောက်လောက်ရှိတယ်တီတီကိုဆရာတော်အခုချိန်ဒီနောက်မဲဘုံတစ်ခေါက်မှကိုမကြွတော့ဘူး တခါတော့စိတ်ပြက်သွားတယ်မှာဒီမှာလူတွေရှိတယ်တရားနာမဲ့လူလည်းမရှိအဲ့တော့ဖြူဆရာတော်ဖရာကြီးလာတော့ကလည်းဟောကန်ကြီးငှားတာ15ယောက်ပဲဖရာတယ်အဲ့ဒါဥဒင်းလက်ထက်ရောက်မှအခုနေမနာညာမနာလိုက်ဟောဒါတော့မှအပြောခံသေးတယ်အရှင်ဘုရားတဲ့လူတွေတိုင်းတရားကြီးပဲဟောနေလာတယ်ဟောဗျာကျောက်ကဘာပြောရမှာတော့ဘုန်းကြီးတရားပဲဟောရမှာမလောက်သေးတဲ့လူလောက်အောင်ဟောရမှာဒါဥဒင်းတောင်ဆိုလို့ဒါအခုမဲဘုံမြို့ကြီးတစ်မျိုးလုံး ဒီလောက်ထိတရားထုတ်တဲ့လူကပေါ်လာတာနော်ဒါတော့မှအခုညတိုင်းဒီမှာဆန်းတဲ့ညတရားဟောရင်အခုဥစဉ်လူကြည့်လိုက်ရင်ဟိုမှာ15ရောက်ရောက်20ထက်မပေါ်ဘူးအခုခုဒါဒီမှာဒီလောက်နေမနာညမနာဟောပြနေတော့တန်ဖို့မသိတာနော်လူတွေလူတွေဒါဥစဉ်တို့ဒီဘက်ဒီအားနည်းပုံပြောတာပါအခုဒါအမေရိကတိုက်ကြီးကတော့လူလည်းများတယ်အခုဒါတရားတွေလည်းနာယူကြတယ်အင်မတန်ဥစဉ်ဝမ်းသာတယ်ဒါမှမဟုတ်တရက်တည်းဥစဉ်ဘလောက်ပင်မပင်မဥစဉ် ဟော့ပေးနေတယ်ဆိုတာ တကယ်တရားဓမ္မတွေပေါ်မှာဦးဇင်းတို့ကလည်းဓမ္မနဲ့ပြန်ကျေးဇူးဆတာဒါပဲရှိတယ်တရားဓမ္မတွေမှာမတိသေးတာကိုသိအောင်ဟောပေးဖို့မကျင့်တတ်သေးတာကိုနားလည်အောင်ကျင့်တတ်အောင်လုပ်ပေးဖို့ဒါဟာအရေးကြီးဆုံးပဲလေဦးဇင်းတို့ရဟန်းတော်တွေအတွက်ကလည်းအဲ့ဒါကြောင့်မို့ဦးဇင်းတို့ကလည်းအခုဒါအင်မတန်ဒီစနစ်တင်းငွေတွေဆိုရင်ဒါဦးဇင်းအင်ပင်တန်ပင်မနဲ့ဒါမနေ့ကဆိုလဲဒါမနေ့ကလေးဟောနေ့ဟောညဟောတနေ့ကုန်ဟောနေရတာတနေ့ကုန်တနေ့ကုန်ဘလောက်ပင်မပင်မပင်မ ဒါဥစဉ်ဩကိုတရားတော်မတွေတစ်လုံးလေးသိသိနှလုံးလေးသိသိသာသနာတော်ကြီးနဲ့တွေ့ပြီးတော့တွေ့ပြီးတော့အသိဉာဏ်ဘုဒ္ဓတာတွေမရှိဘဲတဲ့သွားတဲ့ဘဝကြီးရသွားမှကြောက်တယ်နော်ဟိုလွယ်လွယ်လေးနဲ့ဘဝတစ်ခုဏီကုန်းချုပ်သွားမှစိုးရိမ်တာပေါ့အဲ့ဒီအတွက်ကိုဥစဉ်တာသေးသေးချာချာအခုနေမနာညာမနာရောက်တဲ့နေရာတိုင်းအတင်းဟောဟောဟောတနေ့သေးကြမှာတနေ့သေးကြမှာတေခါနာနီကြမှာနောင်တာလေးရပြီးတော့ တခါလဲရှုံခွက်ရှုံခွက်နဲ့ဟိုလူကဲမဲ့လူရှာရဒီလူကဲမဲ့လူရှာရဆိုတာမျိုးကိုမဖြစ်စေခြင်းအခုချိန်နှလုံးသွင်းငါအခုချိန်သေမယ်ဆိုငါသေရဲပြီလားငါအခုချိန်သေမယ်ဆိုသေတတ်ပြီလားအဲ့ဒါအရေးကြီးဆုံးပဲအဲ့ဒီလောဘစိတ်နဲ့กินပြီးဒေါသစိတ်နဲ့กินပြီးမောဟစိတ်နဲ့กินပြီးတော့ဘလို့သေမှလဲငါအဲ့ဒီစိတ်မกินမနဲ့သေရင်အပေပုံဆင်းသွားလို့တော့ပြန်ရဖို့မလွယ်ဘူးပြန်ရဖို့မလွယ်ဘူးနော် တချို့လေတလိဆန်တွေဥစဉ်သီရိလင်္ကာတော့ကဩစိတ်တရပပဒတောင်းမှာအဲ့ဒီကြောင်းမှာသမင်နှစ်ကောင်ရှိတယ်အဲ့ဒီသမင်တကောင်ကတော်တော်ကိုလူဘွားနဲ့သူနိစ္စဘုံပေါက်တယ်ဥစဉ်သူကြည်ပြီးအယံတနာတာဘာလို့လဲဆိုတော့အဲ့ဒီကြောင်းမှာဆရာတော်နှစ်ပါးရှိတယ်အကြီးဆရာတော်ကြီးတို့သူကခင်တယ်အငယ်ဆရာတော်ဆိုထိလို့တော့မရဘူးထိရင်ပြန်ကြိုက်တာအဲ့အဲ့သမင်ဟာဒါပေမဲ့ဥစဉ်တို့၅ပါးတရားအထုတ်တဲ့ဥစဉ်ဥစဉ်အဲ့တော့ဘုန်းကြီး၅ပါးကိုနှစ်လတရားစခန်း အဲ့တုန်းကမြေစင်းကန်နီနီးနဲ့ဦးဇင်ကတရားစခန်းပြအဲ့တုန်းကနှစ်လစိတ်တလပပတာတောင်ကြီးမှာအဲ့ဒီမှာနှစ်လတရားစခန်းပြနေတဲ့အချိန်မှာအဲ့ဒီတမင်ဟာဘလောက်ထိဟွာဖြစ်လဲဆိုတော့ဦးဇင်တို့ဘုန်းကြီးတွေတရားစစ်မယ်မနေ့၈နိုင်ဦးဇင်တရားပေးတရားစစ်တယ်အဲ့ဒီမနေ့၈နိုင်တရားစစ်ဦးဇင်တို့ဘေးနားလေးမှာပဲနေတယ်တရားအားထုတ်ဖို့အဲ့ဒီကနေလှိုင်းကူတွေအသီးသီးသွားပြီဆိုရင်အဲ့ဒီနောက်ဆုံးကြတဲ့တဘာနောက်လိုက်သွားတာပဲ အဲ့ဒီဘာတရားထိုင်တဲ့ဘေးမှာသူစောင့်ပေးနေတာအဲ့ဒါ7နာရီထိုးကနာနီဆွန့်ပြန်ပြီးတော့ဆင်းပြီးဆွစားပြီဆိုကြောင်းသူပြန်လိုက်လာဆွန့်စားပြီးတော့တခါတပိတ်လေးတွေလွယ်ပြီးတောရပြန်တက်သွားအဲ့ဖုန်းကြီးနောက်လိုက်သွားဦးစင်းတွေကရေဘူးအဲ့မှာသူ့ level စွတ်ပေးလိုက်တဲ့အဲ့နှစ်ထပ်သင်္ကန်းသူပခုံးပေါ်တင်ပေးလိုက်တာပဲအဲ့နဲ့လိုက်သွားတာအဲ့ဖုန်းကြီးနောက်အဲ့ဒါနှစ်လတိတိဦးစင်းတို့အဲ့မှာနေတော့အဲ့ဖုန်းကြီးနာမခွာဘူး ဟိုသမင်လေးတကောင်ကတော့ဘလို့မှမကပ်ဘူးအဲ့သမင်လေးကဒီတရားအထုတ်တဲ့ဘုန်းကြီးတွေသူကြီးညိုတာအဲ့ဒါဘုန်းကြီးတွေနောက်ပဲတကောက်ကောက်လိုက်ပြီးတော့အဲ့လိုပဲစောင့်ပေးနေတာအဲ့သမင်လေးတကောင်ဩဘဝတွေဘလောက်နီးတယ်လဲသူဆိုရင်ဒါပေမဲ့လေတလိษံဘဝဖြစ်နေတော့နောက်ဆုံးဦးဇင်းတို့အဲ့ဒီမှာတပေါင်းလာပြီးနေ့အဲ့ဒီနေ့ကျတော့ဦးဇင်းတို့တရားစခန်းသိမ်း သီရိလင်္ကာကိုလံဘဝဒီမှာတန်ဃာတော်တရားကျော်အကုန်လှမ်းပစ်လိုက်တယ်တခါမှသူတို့ကလည်းအဲစိတ်တလပပတတောင်းတာကြားဘူးတာမရောက်ဘူးရဘူးဦးဇင်းကလှက်ပတ်ပြီးတော့တရားအထုတ်ရင်လည်းဦးဇင်းကရောက်သွားတာရောက်သွားရင်းနဲ့ကျွန်မအဲ့နေရာကြီးဟာဒါစိတ်တလပပတတောင်းကြီးဆိုတော့တိသွားတာတိသွားတော့မှဟိုတုန်းကယဟန္တာတွေတောင်းနဲ့ချီပြီးတော့ဒီနေရာကြီးမှာသတင်းသုံးတဲ့နေရာကြီးဆိုပြီးတော့အဲ့နဲ့ဦးဇင်းအဲ့ဒီမှာသွားတရားထုတ်တော့ကျန်တဲ့ဘုန်းကြီးတွေအရှင်ဘုရားတပည့်တော်တို့ပြပေးပါဖေရ ပြတော်ပေးမယ်တပည့်တော်တော့အနှောင့်အယှက်မပေးနဲ့ကိုတော်တို့တကယ်ကြိုးစားမှလိုက်ခဲ့မကြိုးစားဘဲနဲ့ဆိုဦးစင်းကအလုပ်ပြတ်တယ်လေအဲ့ဒါနဲ့သူတို့ကလည်းတကယ်ကိုထိုင်မှမယ်ဖျားတပည့်တော်တို့ပြပေးပါဆိုတော့အဲ့တော့ဦးစင်းနှစ်လစခန်းပြပေးဘူးတယ်ပြပေးဘူးတော့နောက်ဆုံးညလုံးပေါက်တန်ဃာတော်တရားကျော်နဲ့အဲ့ဒါဒီတောင်ထိပ်လေးပေါ်မှာအုတ်ထိပ်ကားနဲ့တက်ပြီးတော့တောင်ထိပ်ပေါ်မှာဈေးကြီးရှိတယ်အဲ့ဈေးကြီးကိုဦးဇင်းတို့ညာလုံးပေါက်ပထမပူဇော်ပွဲကြီးလောက်တာ အဲ့ဒါတန်ဃာတော်တွေညာလုံးမောက်ပဋ္ဌာန်းပူဇော်ပွဲအခမ်းအနားတွေလုပ်နေတဲ့အချိန်မှာအဲ့သမင်အဲ့တန်ဃာတွေအလဲကောင်မှလာနေတာတန်ဃာတွေအလဲကောင်မှလာနေပြီးတော့တညာလုံးအဲ့ဒီပေါ်မှာအဲ့ဒီပဋ္ဌာန်းတွေသူနာပြီးတော့နောက်ရက်မှာသိတယ်တလိ္ဆန်တွေဦးစင်းတို့ပြန်တော့မယ်ဆိုတာလည်းသိရောအဲ့ခြုံပုတ်ထဲကနေလုံးဝမထွက်တော့ဘူးအဲ့ဒီမှာရှိတဲ့ကပ္ပိယတွေကဗန္ဒေကြီးဗန္ဒေကြီးတို့ပြန်ရင်တော့ဒီသမင်တော့သေတော့မယ်ထင်တယ် အစာလည်းထွက်မစားတော့ဘူးလုံးဝမှလည်းတန်ဃာတွေလည်းလာမတွေ့တော့ဘူးပထမတညာလို့အဲ့ပေါ်မှာပဋ္ဌာန်းနေနာပြီးတော့နေတဲ့သမင်ဟာတခါတော့မနဲ့မိုးလင်းတာနဲ့ဦးဇင်းတို့ကလည်းအဲ့နေ့နေကင်းဆွဆားပြီးတော့အကုန်လုံးကိုလာမှုအကုန်ပြန်ကြွကြတော့မှကာကြီးတွေနဲ့တန်ဃာ100 150လောက်ဆိုတော့လေအဲ့တော့ပြန်ပြီးတော့သုံးတတ်ကြည့်တော့ဩတလိษံဘဝရောက်သွားတာဒါလူဘဝအတော်အထုံပါသွားလို့နော်ဒီလောက်ဓာတ်ခံနေကောင်းတာကြောင့်မို့ဦးဇင်းတို့တို့တွေကလည်း ဒီလိုဘဝမြန်ရောက်သွားလို့ပြန်ပြီးတော့လူပြန်ဖြစ်ဖို့ဆိုအတော်ခဲရင်တယ်မလွယ်လာဘူးနော်မလွယ်ဘူးဒါကြောင့်မို့ဦးဇင်းတော်ကအခုမြတ်စွာဘုရားဒီဒုံလဘတရား၅ပါးကိုအေဝံဒီဝတေဒီဝတေဩဝတတိတဲ့ဆွမ်းငံပြန်လာပြီဆိုနေတိုင်းနေတိုင်းခြေဆေးရင်နဲ့အဲ့ဒီနာမှာယဟန်တော်တွေမြတ်စွာဘုရားလာပြီးတော့ပြုစုကြလှုပ်ကြွေးကြမြတ်စွာဘုရားပြန်ကြွလာပြီးတော့အဲ့ဒီချိန်မှာအဲ့ဒီဩဝါဒကိုအမြဲတမ်းပေးတယ်တဲ့မေ့လျော့မှာစိုးလို့ကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကလည်း မမစ်မလျော့နဲ့ဩငါတို့ဟာဖရာဖြစ်ကျုံနဲ့ဒီလိုခဲရဲနဲ့ဒုံလဘတရားကြီးတွေမှာဖရာသာသနာတော်ကြီးငါတို့ကကျုံနေပြီနော်လူဖြစ်ကြီးလဲရနေပြီဒီပေါ်မှာယုံကြည်တဲ့သရတရားလည်းရှိတယ်သူတော်ကောင်းတရားတွေကိုလည်းနာယူခွင့်တွေရနေတဲ့အချိန်ငါတို့ဟာမပေါ့မဆနဲ့ရုပ်တရားနံတရားကိုသိအောင်ငါတို့ကြိုးစားမှာပါလားဆိုတဲ့စိတ်ကိုမွေးပေးပါ အဲ့ဒါကြောင့်မို့ဦးစင်းကအခုယုတ်တရားနံတရားကိုမသိသမျှဒကာဒကမတို့ဘလို့မှလူဖြစ်ကြိုးမနှက်ပြန်မှုမြတ်စွာဘုရားနှစ်ပေါင်းတရားနေပင်နေ냐တော်လည်းပဲယုတ်နံလေးမှာပိုင်းခြားသိမသွားရင်လူဖြစ်ကြိုးမနှက်ဘူးမြတ်စွာဘုရားကအဲ့ဒါကြောင့်မို့လူဖြစ်ကြိုးနှက်အောင်လို့ဘာလို့ရမှာလဲအခုယုတ်တရားတွေကိုမြင်အောင်ကြည့်ယုတ်ဆိုတာဘာလဲမတိတတ်ဘူးမတိတတ်တာယုတ်တိတတ်တာနာ မတိတတ်တဲ့ယုတ်တရားကဘာတွေနဲ့တိဆောက်ထားလဲပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးနဲ့တိဆောက်တဲ့ခန္ဓာကိုယ်အဲ့ဒါကိုယုတ်လို့ပြောတာဓာတ်ကြီး၄ပါးရဲ့အစုအဝေးအဖွဲအစည်းကြီးကိုယုတ်တရားကြီးလို့ပြောတာအဲ့ဒီယုတ်တရားကြီးကအခုနာသီဝါလေးမှာလေးလေးတွန်းတလဲကန်တလဲတွန်းတလဲကန်တလဲဒါလေးကိုတတိထားပြီးကြည့်အဲ့ဒီတွန်းကန်နေတယ်ဆိုတော့လေဝါယောဓာတ်တွေပဲ အဲ့ဒီကနေခန္ဓာကိုယ်ကြည်လိုက်ရင်ပူတာလေးပေါ်လာလိုက်ကိုကကြည်လိုက်အဲ့ဒါလေးကပျောက်သွားပြန်သူကရုပ်လေးကဖောက်ပြန် ပြတာလေတင်းနာလေးကပေါ်ပြလိုက်ကိုကကြည်လိုက်အဲ့ဒီတင်းနာလေးကပျောက်သွားပြန်ထုံနာလေးပေါ်လာလိုက်ကိုကကြည်လိုက်အဲ့ထုံတဲ့သဘောလေးပေါ်တဲ့ဟာလေးကပျောက်သွားပြီနောက်သဘောကထပ်ပေါ်လာနော်ထုံနာကြီးကပျောက်ဘူးဗျာပြီးသည်အထိကို မပျောက်တယ်ဆိုတော့အဲ့ဒါကြီးအစင်ကြီးကိုအစင်တန်းကြီးမြင်နေလို့မဟုတ်ဘူးဟိုကတစ်ခုပြီးတစ်ခုပြောင်းနေတာအဲ့ဒါပြောင်းနေတာကိုမမြင်တော့ရေ ရေတွေစီးနေတာအပေါ်ကြည့်တဲ့လူကဒီရေတွေပဲလို့မြင်တာမဟုတ်ဘူးလေရှေ့ကရေကစီးသွားပြီနောက်ကရေအစ်စ်အစ်စ်ကလာနေတာလေအခုလည်းပဲသူကရုပ်ကြီးဖောက်ပြန်တဲ့သဘောကြီးရှေ့ဟာကြီးပြောင်းနေတာတမျိုးပြီးတမျိုးအဲ့ဒီမှာတင်းတာပေါ်လိုက်တဲ့ဟာကကိုကသိလိုက်တဲ့အချိန်အဲ့တင်းရုပ်နဲ့တင်းတာဘာမှမရှိတော့ဘူးနောက်ထပ်အဲ့တင်းတာထပ်ထပ်ပေါ်နေတာအဲ့ဒါကြီးကမကုံမချင်းမကုံမချင်းထပ်ပေါ်တော့အာထပြင်ပြစ်တာပဲကောင်းပါလေရှင်များဘယ်ဒီတိုင်းကြီးပြောက်မှမပြောက်တာလို့ပြောတာ သူကတန်တတိအစင်တန်းကိုမြင်နေတာဟိုကပြောင်းနေတာမမြင်ဘူးအဲ့ဒါကြောင့်မို့ရုပ်ရဲ့ပြောင်းလဲခြင်းသဘောကိုမြင်အောင်ရှုရမယ်နော်ရုပ်တရားတွေရဲ့ပြောင်းလဲတဲ့သဘောကိုကြည့်တဲ့အခါကျမှတခါတည်းပူတဲ့သဘောလေးရဲနည်းနည်းပူလိုက်များများပူလိုက်အများကြီးပူလိုက်အော်ပြောင်းနေပါလားအဲ့ဒီပူတဲ့သဘောအစလဲဆိုမြင်အောင်ကြည့်အေးတဲ့သဘောအစလဲဆိုမြင်အောင်ကြည့်ထုံတဲ့သဘောအစလဲဆိုမြင်အောင်ကြည့်ဆိုပြီးတော့အဲ့ဒီသဘောတွေကိုမြင်အောင်လိုက်လိုက်လိုက်လိုက်ကြည့်တဲ့ကြည့်တဲ့အခါကျတော့မှအပူမှုသဘောတွေကအိုးပြောင်းနေတာတွေကိုအကုန်သွားတွေ့တာ အဲ့ဒီပြောင်းလဲနေတဲ့သဘောတွေကိုအကြိမ်ကြိမ်အကြိမ်ကြိမ်အကြိမ်ကြိမ်ကြည်ရင်ကြည်ရင်ကြည်ရင်နဲ့မှအဲ့ဒီမှာဒီပို့မှုတောက်မှုတင်းမှုဆိုတဲ့အကျဉ်းစားကြီးတွေကနေပြီးနောက်ပိုင်းကျအနှုစားတွေဖြစ်တဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့ဆိုတော့အဲ့ဒီကြမှာအနှုစားအလတ်စားဖြစ်တဲ့ရုပ်ပြောင်းတာတွေပိုးမြင်လာစစချင်းကအဲ့ဒါတမာတိမရှိရင်အဲ့ဒါမမြင်သေးဘူးပူမှုကြီးတွေတောက်မှုကြီးတွေတင်းမှုကြီးတွေဓာကြီးတွေပြောင်းတာကိုပဲသိ အဲ့ဒီပြောင်းတာသိရင်အဲ့ဒါဓာတ်ကြမ်းကြီးတွေရုပ်ကြမ်းကြီးတွေဖောက်ပြန်ပြောင်းလဲမှုကိုဒါစပြီးတော့သိရပြီပေါ့နော်ဒါနာမည်တက်လိုက်တာပါနော်အဲ့ဒီအကျမ်းသားကြီးတွေကြာကြာထိုင်လို့ပေါ်လာတဲ့ဟာတွေနော်အဲ့ဒီပေါ်လာတဲ့သဘောတွေအဲ့ဒီဓာတ်သဘောကြီးတွေအဲ့ဒါကြီးတွေအကျမ်းသားကြီးတွေအဲ့ဒါတွေကနေပြောင်းပြီးနောက်ကျော်ခန္ဓာကိုယ်လေးမျက်စိလေးမှိတ်ပြီးကြည်တာနဲ့ကိုတခါလဲတေသောတာအာကြည်တဲ့ပုဂ္ဂိုလ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့မိခိုးတွေထွက်တယ်လို့သူကမြင်နေရတော့တာ ဝါရောတာအာကြီးတဲ့ပုံကိုကြောဟိုးတဘောလုံးမှာဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမောမောမောပိုးကောင်းတွေတက်နေသလိုတရွာရွာတမောမောနဲ့တဘောလုံးမှာဖြစ်နေတာနော်ပထဝီဓာတ်တွေတက်လာတဲ့ပုံကိုတွေကလည်းတခါလဲတောက်လိုက်တင်းလိုက်တခါလဲတစ်ခုပြီးတစ်ခုတစ်ခုတစ်ခုတခါလဲခေါင်းကြီးတွေကြက်နေသလိုတွေပခုံးကြီးတွေတင်းလာသလိုတွေအမျိုးမျိုးတွေသူကဖွဲ့စည်းလာတဲ့ဒီပထဝီဓာတ်ရဲ့အဲတင်းလာတဲ့သဘောကြက်လာတဲ့သဘောတွေလည်းမြင်လာလိမ့်မယ် အဲ့ဒီလိုမြင်လာတော့မှခန္ဓာကိုယ်ကြီးတစ်ခုလုံးရဲ့အပေါ်မှာညံသွင်းကြည့်တဲ့အခါကျတော့မှအော်သူ့သဘောသူရုပ်တွေဟာဖောက်ပြန်ပြောင်းလဲနေတဲ့သဘောပဲလို့ညံထဲမှာပိုင်ပိုင်ခြားခြားကိုသိရမယ်နော်အဲ့ဒီပိုင်ပိုင်ခြားခြားသိတဲ့ညံအဲ့ဒီညံကိုလည်းရအောင်လုပ်ရမယ်တဲ့အဲ့ဒီညံမှမရရင်အဲ့ဒီရုပ်ပြောင်းတိုင်းပြောင်းတိုင်းပြောင်းညွတ်တဲ့နံဘယ်လိုမှရှုလို့မရဘူး မြင်နိုင်တဲ့ဒီရုပ်တရားကြီးတွေရဲ့သဘာဝလက္ခဏာတော့မှမမြင်သေးရင်နောက်ကပြောင်းပြောင်းညှို့တတ်တဲ့နာရလက္ခဏာမသိဘူးမသိတဲ့အခါကျတော့သူ့ကိုနာကိုသွားပြီးဖြစ်ပျက်ရှုလို့မရဘူးရုပ်ရဲ့ဖြစ်ပျက်တော့မှမမြင်သေးရင်နာဖြစ်ပျက်မြင်ဖို့ကမလွယ်ဘူးเนาะအဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေအဲ့ဒီရုပ်တဘာဝတွေရဲ့ဖြစ်ချင်းပြဲချင်းဖြစ်ချင်းပြဲချင်းသဘာဝလက္ခဏာတွေလဲကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့ရအောင်ကိုလုပ်ရမယ် အဲ့ဒီကနေမှဩဒီရုပ်တွေပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာပျောက်ပျောက်ညွတ်နေတာနန္တရားပါလားရုပ်ကဖောက်ပြန်တယ်နာကပျောက်ညွတ်တယ်ဖောက်ပြန်တာကလည်းသူ့သဘောပျောက်ညွတ်တာလည်းသူ့သဘောအဲ့ဒါနှစ်ခုလုံးမြဲသလားကြည့်တော့လည်းမြဲတာလည်းမရှိဘူးမမြဲတဲ့အနေစာဆိုပြီးတော့ရုပ်ရဲ့အနေစာနာရဲ့အနေစာနာမှာလည်းနောက်ပိုင်းကျော်ဝေဒနာကိုတွေ့လဲဝေဒနာရဲ့အနေစာရှိရမှာတင်ညာတွေ့လဲတင်ညာရဲ့အနေစာသင်္ခါရလောဘဒေါသမောဟတွေ ပေါ်လာရင်လည်းအဲ့ဒါရဲ့အနိစ္စမြင်အောင်ရှုရမှာခန္ဓာ၅ပါးလုံးကဘာပေါ်ပေါ်ပေါ်တာကိုအကုန်ရှုနော်ရုပ်ကဖောက်ပြန်တာပေါ်ရင်လည်းအဲ့ဒီရုပ်ရဲ့အနိစ္စကိုဖောက်ပြန်ပြောင်းလဲသွားလို့မမြဲတဲ့အနိစ္စအနံလေးကလည်းပြောင်းပြောင်းညွတ်တတ်တယ်ပြောင်းညွတ်တဲ့နံလေးကကိုယ်ကကြည့်လိုက်ရင်မရှိတော့မရှိတော့လို့အနိစ္စအဲ့ဒီပေါ်မှာကောင်းတာဆိုးတာတွေဘာပေါ်ပေါ်ခံစားတာပေါ်လဲကြည့်လိုက်ရင်ရှေ့ကခံစားတယ်ကိုယ်ကကြည့်ရင်မရှိမရှိလို့အနိစ္စ အပူတယ်တောက်တယ်တင်ညာပေးတဲ့တင်ညာလေးကလည်းဒီတိုင်းပဲအဲ့ဒီတင်ညာလေးကလည်းသူ့အတူကိုကကြည့်လိုက်ရှေ့ကပူတယ်လို့တင်ညာပေးတယ်နောက်ကကြည့်လိုက်အဲ့တင်ညာမရှိတော့ဘူးအဲ့ဒီတင်ညာလည်းအနေဆာအဲ့ဒီတင်ညာပေါ်မှာမှတခါတဲ့လောဘဒေါသမောဟတွေဖြစ်တယ်တဲ့အဲ့ဒီသင်္ခါရဆိုတဲ့တရားတွေဖြစ်တဲ့ဟာတွေကလည်းမကြိုက်တဲ့စိတ်လေးပေါ်တယ်ကိုကကြည့်လိုက်မရှိတော့လို့ဒါကြောင့်မို့သင်္ခါရရဲ့အနေစာဆိုတော့ယုံနာနှစ်ပါးအကျဉ်းချုပ်တော့အကျဲချက်တော့ခန္ဓာ၅ပါး ရုပ်တရားလည်းမမြဲလို့အနိစ္စဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာမမြဲလို့အနိစ္စအဲ့ဒါကိုယုံနာနှစ်ပါးလို့အကျဉ်းချုပ်ပြောတာအဲ့တော့အဲ့ဒီယုံနာနှစ်ပါးရဲ့ဖြစ်ချင်းပြက်ချင်းတွေကိုဥဒိယပယညံလေးမှရမသွားရင်ဥစဉ်တို့ဒကာဒကမတွေလူဖြစ်ကြမနှက်ဘူးသာသနာနဲ့တွေ့ကြမနှက်ဘူးလို့ဘုရားဟောတာဒါကြောင့်မို့ဥစဉ်တို့ဒကာဒကမတွေကိုယ်စိတ်ကိုဆုံးမပြီးတော့ငါအဲ့ဒီအသိဉာဏ်ရှိပြီလားသေဃာနာနီမှာကဲငါယုံနံကိုရှုပြီးတော့သိနိုင်ပြီလား အခန္ဓာကိုယ်ရဲ့ဖောက်ပြန်တဲ့ရုပ်ရသဘောတွေကိုကြည့်ပြီးတော့အော်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ဒိဋ္ဌိကိုခွာနိုင်ပြီလားရုပ်ပေါ်မှာဒိဋ္ဌိခွာရမယ်နာမ်ပေါ်မှာဒိဋ္ဌိခွာရမယ်ရုပ်ပေါ်မှာဆွဲလန်းတဲ့အယူလွဲတဲ့ဒီဒိဋ္ဌိနာမ်ပေါ်မှာအယူလွဲတဲ့ဒီဒိဋ္ဌိကိုမကွာသေးသမျှလည်းပဲဦးဇင်းတို့တရားတော်မှတွေရှေ့ဆက်ဘဲမှသွားလို့မရဘူးနိဗ္ဗာန်ဆိုတာအဝေးကြီးနိဗ္ဗာန်သွားခြင်းတဲ့ပုဂ္ဂိုလ်ကယုတ်ဓမ္မနန္ဓမကိုသိရမယ်ဒိဋ္ဌိပြုတ်ပြုတ်အောင်ဖြုတ်ရမယ် အဲ့ဒါမှသာလင်နိဗ္ဗာန်ရမှာမို့ဩငါတို့သာသနာနဲ့တွေ့တော့မှဒီယုတ်တရားတွေကိုငါတို့သိအောင်လုပ်ရမယ်ကိုပိုင်ညာကိုပိုင်အသိနော်နာယူတဲ့အသိလေးနဲ့မရဘူးဩတရားနာထားတာပဲဆိုပြီးတော့မရဘူးဦးဇင်းတို့ငယ်ချင်းဘုန်းကြီးတပါယောဂဝေနာအပြင်းထန်ဖြစ်တော့ तू ကမရှုနိုင်ဘူးငါကွာသေမယ်များတော့ထင်ရတယ်អော်လိုက်ရဟစ်လိုက်ရတာဆိုတော့ဦးဇင်းကပြောတယ် အရှင်မြတ်လှုပ်ထားလှုပ်ထားလို့ပြောတယ်အရှင်မြတ်တေဟာလှုပ်မှမထားတာဝို့လို့ဦးဇင်းသူပြောတယ်ဘယ်နဲ့တေခါနာနိကြမှာယောဂဖြစ်မှာငါထလှုပ်မယ်ဆိုဘယ်ရမှာတော့ဆိုတော့မင်းငါမိုးကုတ်ဆရာတော်ကြီးရဲ့ဖက်ခုဏတရားတွေအကြိမ်ကြိမ်နာထားတာပါကွာတဲ့သူကပြောသေးတယ်နာတော့နာထားတာလေအရှင်မြတ်လက်တွေ့ကြုံတော့ရှုနိုင်လားမရှုနိုင်ဘူးကွာတဲ့အဲ့ဒီချိန်ကျတော့ တရားနာတာတော့ရတယ်လေဒါပေမဲ့ကြင့်ထားဖို့အရေးကြီးတာကိုဖေရလို့ဦးစက်နဲ့လည်းကြီးပါတယ်ဆရာတော်ကြီးအဲ့နဲ့ကွာတဲ့ငါမှဝေနာတွေဖြစ်ပြီးသေမထင်လို့អော်လိုက်ရတာကိုပြောမနေနဲ့လို့ပြောလို့အရှင်ဖေရတပြည့်တော်သတိပေးသားပဲအရှင်ဖေရကြိုးစားပါလှုပ်ပါလှုပ်ပါဆိုတော့အဲ့ဒါ तू ကဖက်ခုနတရားနာယုံလေးနဲ့အဲ့ဒါလေးနဲ့ကျေနပ်ပြီးနေတာတကယ်အရေးကြတော့မကယ်နိုင်တော့အဲ့ဒါကြောင့်မို့အခုဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေတက်တဲ့အခါမှာ ဩဒါရုပ်တဘာဝသူကသူဖောက်ပြန်တာပဲငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့အဲ့ဒီလိုမြင်ပြီးတော့ကိုရုပ်ရာသူ့ရဲ့တဘာဝပဲเนาะတဘာဝတရားသူကသူဖောက်ပြန်ပျက်စီးတာငါနဲ့မဆိုင်ဘူးလို့အဲ့ဒီလိုကိုမြတ်စွာဘုရားကမြင်အောင်ဇေတဝန်ကြောင့်နဲ့အမိုက်တွေမြက်တွေတိရွက်တွေကိုယူပြီးတော့မိရှုမင်းတို့နဲ့ဘာဆိုင်လဲတဲ့မြတ်စွာဘုရားဘာမှမဆိုင်ပါဘူးဖုရားတဲ့အေးအဲ့ဒီလိုကိုမင်းတို့ခန္ဓာကိုရှုလို့ပြောတာเนาะ ဒီခန္ဓာကိုယ်ကြီးကိုအဲ့လိုတစိမ့်ပြင်းပြင်းကိုတခါတည်းဩသူကသူဘလောက်ကြိုက်ကြိုက်ဘလောက်ခဲခဲဘလောက်ပဲဖောက်ပြန်ဖောက်ပြန်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ဒီယုတ်ကြီးရဲ့အပေါ်မှာ तू အဲ့ဒီလိုကိုတခါတည်းရှုထားနိုင်လိုက်လို့ရှိရင်တော့တေကာနာနီမှာဩရုပ်ရဖောက်ပြန်တဲ့သဘောပါလားငါနာတာမဟုတ်ငါကြိုက်တာမဟုတ်ငါပူတာမဟုတ်နော်ငါဆိုတာကြီးကိုဖြုတ်ပြီးတော့ရုပ်ရဖောက်ပြန်တဲ့သဘောနာရပြောက်ညွတ်တဲ့သဘောခံစားတဲ့သဘောဒါလေးကိုဒါ အာရှုတတ်သွားရင်ရုပ်ဖောက်ပြန်တာလည်းသိတယ်ငါမပါဘူးနာရပြောင်းညွတ်တာလည်းသိတယ်ငါမပါဘူးဝေဒနာခံစားတာပဲသိတယ်ငါမပါဘူးဆိုရင်အဲ့ဒီဝေဒနာပေါ်မှာ အခုပြောတယ်ငါမပါတော့နိုင်ပွဲရသွားပြီတဲ့အဲ့ဒီကြတော့မှဩရုပ်တွေကလည်းသူ့သဘောသူဖောက်ပြန်နေတာနာနေရလည်းသူ့သဘောသူပြောင်းညှို့ခံစားနေတာเนาะပြောင်းလဲနေတဲ့ရုပ်ဓမ္မနဲ့နာဓမ္မပဲရှိတာ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိပါလားဆိုတဲ့အဲ့ဒီလိုဒိဋ္ဌိဖြုတ်တဲ့အသေးနည်းနဲ့ယုံ nant တရားတွေရဲ့အပေါ်မှာဖြစ်ချင်းပြက်ချင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုတင်ပြီးရှုလိုက်ရင်တော့အသေးလဲတတ်ပါပြီအနေလဲမြတ်ပါပြီလူဘဝမှာကြုံလာရတဲ့လောကရန်တရားတွေနဲ့တွေ့တဲ့အခါမှာလဲမတုံမလုံးနဲ့အေးချမ်းချမ်းစိတ်ကိုထားနိုင်ပါတယ်နောက်ဆုံးသေခြင်းဆင်းရဲဆိုတဲ့လောကရန်ကြီးနဲ့တွေ့တဲ့အခါမှာအော်ကြဟေကြငိုကြယိုကြကဲကြပါအောင်ယူကြပါအောင် ပျော့ပြီးတော့နေရမယ်ဘဝကြီးမှာအော်ဟစ်ငိုယိုပြီးမနေဘဲနဲ့ဖရာအဆုံးမတီးပြီးတော့အေးချမ်းချမ်းလေးအော်ရလာတဲ့ယုဒ္ဓမနန္ဒမတွေဟာတနေ့ပျက်စီးရမှာပဲဆိုတော့ငါအမြဲတမ်းဆင်ញင်သုံးသက်ပွားများထားပြီးသားဒီယုဒ္ဓမနန္ဒမတွေဟာဒီလိုပဲအချိန်မစဲအချိန်တိုင်းမှာပဲအာလုံးဖြစ်ပြီးပြက်နေတဲ့သဘောပဲလို့အနိစ္စလက္ခဏာတင်ပြီးတော့ ရှုမှတ်ရင်အသေးတတ်ပါပြီဒါကြောင့်ယနေ့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေသည်ဒုလမတရား၅ပါးနာယူကျင့်သုံးမြစ်တကာလသာသနာတော်ကြီးနဲ့လည်းတွေ့တုံးလူဖြစ်လည်းယာတုံးတရားတရားနဲ့လည်းပြည့်စုံတော့သူတော်ကောင်းတရားတွေကိုလည်းနာယူကျင့်သုံးွယ်ရနေတဲ့ဒီလိုအချိန်အခါမျိုးမှာယုတ်တရားနံတရားတွေကိုပိုင်းခြားသိအောင်အသေးလက်တက်အနေလက်မြတ်အောင် ကြင်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်သတည်း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 တန္တာရဝတ္တာဒုက္ခတောဝတ္တာဒုက္ခတောဩသနာထာယဩသနာထာယဒုတိယံပိဒုတိယံပိကမ္မထာနာမေကမ္မထာနာမေဗန္တေဗန္တေဒေထာဒေထာတန္တာရတန္တာရဝတ္တာဒုက္ခတောဝတ္တာဒုက္ခတောဩသနာထာယ โอสนาทายะตติยามปีตติยามปีกรรมฐานามิกรรมฐานามปบันเดบันเดเอธาเอธาอันตารา ตันตาราอุตตาทุกขโตอุตตาทุกขโตโอสนาทายะโอสนาทายะขันนาโกอีขันนาโกยาพโม ရဖုံမုံဤညိုလူရမာဤဖျာဤညိုလူရမာဤဖျာတရားမှရင်တရားမှရင်တထိုင်တွင်တထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာဆရာသမားဆရာသမားအရိယာများကိုအရိယာများကိုယမမိသမျှယမမိသမျှတောင်းပန်သာ တောင်ပန်တဝန်ချကြောပါဤဖေယဝန်ချကြောပါဤဖေယအာပြုသမြငါပြုသမြညာလာထောတော်ညာလာထောထောဤကုသိုလ်တိဤကုသိုလ်တိမဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေသူပြုပါစေတည်းအမြန်ကျေစုပြုပါစေတည်းတတ္တလောက တတလောကဤသမျှအားရှိသမျှအားဒါနသီလဒါနသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေဘေင့ဝေတိဘေင့ဝေတိမသွေမုတ်ချရစေတည်းမသွေမုတ်ချရစေတည်း အာနှင့်တူစွာနာနှင့်တူစွာမြတ်တတဝါတို့မြတ်တတဝါတို့ချမ်းသာဒုက္ခချမ်းသာဒုက္ခလူတိုင်းရ၍လူတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေးကင်းစင်ဝေးငြိမ်အေးရွှင်လန်းကြပါစေတည်းငြိမ်အေးရွှင်လန်းကြပါစေတည်းသေခြင်းကိုဆောင် တေခြင်းကိုဆောင်ဤကိုကောင်းသည်ဤကိုကောင်းသည်မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသောသေလေဓမ္မတာသေလေဓမ္မတာအာမနာအာမနာဉာဏ်စွာတရားရှာမှပါတကား မြတ်စွာတရားရှာမှာပါတကားဉာဏ်စွာတရားရှုမှာပါတကားဉာဏ်စွာတရားရှုမှာပါတကားသာဓုသာဓုသာဓုကဲခဏပရိဒဲလေးပေးပေါ်ပါသွားခိုင်းလိုက်ပါဦးဒီမှာခဏနေမှာစားထိုက်ပြီ ကဲအလုံးယောဂီများစပြီးတော့တရားထိုင်ကြမယ်ဘယ်ဘက်လက်ပွားလေးပေါ်ညာဘက်လက်ပွားလေးထပ်တင်ခါကိုဖြောင်းမြောင်းကြီးမထားနဲ့ပုံမှန်တိုင်းလေးပဲထား အောက်ကအခုတွေအခင်းတွေတည်တည်ချာချာပြင်ပြီးတော့ထိုင်ပါအသက်ရွယ်ကြီးလို့အောက်မှာမထိုင်နိုင်တဲ့ယောဂီများကျမ်းမာရေးတို့တစုံတရာရှိခဲ့ယောဂီများကလည်းအပေါ်မှာထိုင်ကုန်လေးပေါ်မှာဆိုဖာလေးပေါ်မှာထိုင်ပါတက်တောင်တက်တာလေးနဲ့တမာတိနဲ့ဉာဏ်နဲ့ဉာဏ်ပညာ သမထနဲ့ဝိပဿနာသမထဆိုတာတမာတိဝိပဿနာဆိုတာပညာအလုပ်တမာတိနဲ့ပညာတွဲသွားရပါတယ်နံပါတ်1တမာတိရအောင်လုပ်ရတယ်ဒါကြောင့်မို့ခန္ဓာကိုယ်ဣရိယာပုအထိုင်ကိုသေးသေးချာချာအကုန်စစ်ခေါင်းကနေပြီးတော့ကိုယ်တွေလက်တွေခြေထောက်တွေထိတိုင်အောင် အကုန်လုံးဖြေချလျှော့ချလိုက်တင်းထားတာတွေကြက်ထားတာတွေမရှိပါသေးနဲ့ဖြေချလျှော့ချတင်းနေကြီးကြက်ကြက်ကြီးမရှိသေးနဲ့အာလုံးဖြေချလျှော့ချစိတ်ကိုလွတ်လွတ်လပ်လပ်လေးထားပေါ့ပေါ့ပါပါလေးထားလွတ်လွတ်လပ်လပ်ပေါ့ပေါ့ပါပါလေး နာသီဝလေးမှာလေးလေးဝင်လိုက်ထွက်လိုက်တွန်းလိုက်ကန်လိုက်ဖြစ်နေလေးစပြီးတော့တတိထားဒီတလေးရှူနေစဉ်တွင်ရှိုက်နေစဉ်တွင်ဘဝရဲ့တန်ဖိုးရှိတယ်မရှူမရှိုက်တော့တဲ့နေ့သေကြမှာအဲအဲရှူနေတဲ့ရှိုက်နေတဲ့လေးလေးဝင်တိုင်းသိပါထွက်တိုင်းသိပါတတိထားပေးပါ လေးလေးဝင်ရင်ဝင်တယ်လို့ဝင်တိုင်းသည့်ထွက်ရင်ထွက်တယ်လို့ထွက်တိုင်းသည့်လေးလေးဝင်တိုင်းသည့်ထွက်တိုင်းသည့်ဝင်တိုင်းသည့်ထွက်တိုင်းသည့်အဲ့လိုလေးရဝင်တိုင်းသည့်ထွက်တိုင်းသည့်ကိုတတိထားစောင့်ကြည့်တတိထားစောင့်ကြည့်တမာတိယူတာစိတ်လေးတည်ငြိမ်တဲ့တမာတိရှိမှဟိုဘက်မှာ ဉာဏ်ကဝိပဿနာဘက်ခန္ဓာဘက်ကိုလှည့်ရှုလို့ရတယ်တိုးဝင်လာတဲ့သဘောလေးတိုးထွက်သွားတဲ့သဘောလေးပထမစဆိုင်ကြီးအဲ့ဒါလေးဒါသိနေဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းထွက်တိုင်းလေလေးဝင်တိုင်းထွက်တိုင်းတာသိပင်နေပါ စိတ်ကိုဘေးကိုဟိုတွေးဒီတွေးမတွေးမိသေးနဲ့ဟိုရောက်ဒီရောက်မရောက်မိသေးနဲ့ဝင်ရင်ဝင်တဲ့လေးလေးကိုဝင်နိုင်သည်ဝင်လေရဲ့အစအလဲဆုံးနာဒီဝါလေးမှာထိပြီးဝင်သွားတာလေးအစအလဲဆုံးလေးလေးထွက်သွားတာလေးရဲ့အစအလဲဆုံးဝင်လေးရဲ့အစအလဲဆုံးထွက်လေးရဲ့အစအလဲဆုံးအဲ့ဒါလေးကိုတတိထားတတိထားကြည့် နိုင်သည် ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည်အာနာပါနာတတိဝင်လေထွက်လေကိုပွားများရင်တတိပဋ္ဌာန်တရား၄ပါးလုံးအကုန်လုံးခြေသားတို့အကုန်လုံးရှုပွားလို့ရတယ်ရှုပွားပြီးသားဖြစ်သွားတာသူကသူဆက်ဆက်သွားတာနာသီဝလေးလေးဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည် 的其他上级。 န္ဓာကိုယ်ပေါ်မှာဓာတ်လေးပါဖောက်ပြန်လို့ပေါ်လာတဲ့ယောဂီများက ပေါ်တိုင်းပေါ်တိုင်းရှုမှတ်ပေးပါရုပ်ရဲ့ဖောက်ပြန်တဲ့သဘောပေါ်လာရင် ရုပ်ဖောက်ပြန်တဲ့ပေါ်လာမှုသဘောတွေသဘောလေးတွေမြင်အောင်ကြည့် ရုပ်ရဲ့ဖောက်ပြန်မှုသဘောလေးတွေရုပ်ကသူ့သဘောသူဆောင်းနေတာညင်အောင်ကြည့်ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောလေးပူမှုသဘောလေးပေါ်လာတယ်ဖောက်ပြန်ပြောင်းလဲတာကိုက်မှုသဘောလေးပေါ်လာတယ်ဖောက်ပြန်ပြောင်းလဲတာထုံမှုသဘောလေးပေါ်လာတယ်ဖောက်ပြန်ပြောင်းလဲလာတယ် အဲ့ဒီဖောက်ပြန်ပြောင်းလဲလာတဲ့သဘောလေးကိုသေးသေးချာချာလေးစောင့်ကြည့်သေးသေးချာချာရှုရုပ်ဖောက်ပြန်လာတာလေးမြင်အောင်ကြည့်တင်းလာတာလေးတောင့်လာတာလေးထုံလာတာလေးကြက်လာတာလေးရုပ်ရက်ဖောက်ပြန်တဲ့သဘောလေးသေးသေးချာချာမြင်အောင်ကြည့် တင်းမှုသဘောလေးတောက်မှုသဘောလေးတွေပေါ်လာရင်ဩရုပ်ရဖောက်ပြန်တဲ့သဘောပါလားဆိုမြောင်ကြည့်တောက်တယ်တင်းတယ်ကြက်တယ်ထုံတယ်ရုပ်ဖောက်ပြန်တဲ့သဘောလို့မြောင်ကြည့် ရုပ်ရက်ဖောက်ပြန်တဲ့သဘောတောင်းသဘောတင်းသဘောပူသဘောအေးသဘောနှွေးသဘောရုပ်ဖောက်ပြန်တဲ့သဘောတွေကိုမြင်အောင်ကြည့်ရုပ်လေးတွေသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာ။ ရုပ်ရက်ဖောက်ပြန်တဲ့သဘောပြောင်းလဲနေတဲ့သဘောရုပ်ရက်ဖောက်ပြန်ပြောင်းလဲခြင်းကိုမြင်အောင်ကြည့်ရုပ်ရက်သဘာဝတွေပေါ်အောင်ကြည့်ရုပ်သဘာဝတွေသူ့သဘောသူ ဖောက်ပြန်ပြောင်းလဲနေတာကိုဉာဏ်နဲ့မြင်အောင်ကြည့်ပေးပါ ရုပ်သဘောလေးတွေဖောက်ပြန်တိုင်းဖောက်ပြန်တိုင်းမှာရုပ်ရဲ့ဖောက်ပြန်တဲ့သဘောဟာ သူ့သဘောသူဆောင်နေတာကိုမြင်အောင်ကြည့်ငါဆိုတာမပါသေးနဲ့ငါပူတယ်ငါထုံတယ်ငါကျင်တယ်ဆိုတာမပါသေးနဲ့ရုပ်ရဲ့ဖောက်ပြန်တဲ့သဘောတက်တက်လေးဒီယုတ်တရားတွေဟာသူ့သဘောသူဖောက်ပြန်နေတယ် ငါနဲ့လည်းမဆိုင်ဘူးငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးလို့ပူတက်လှက်တောင်းတက်လှက်တင်းတက်လှက်ထုံတက်လှက်ကျင်းတက်လှက်ကြိုက်တက်လှက်ဖောက်ပြန်နေတဲ့ရုပ်သဘောကြီးဟာရုပ်သဘောတက်တက်သာလျင်ရှိတယ်ငါသူတစ်ပါးယောက်ျားမိန်းမမဟုတ်ဆိုတဲ့အဲ့ဒီဒိဋ္ဌိပြုတ်ကြောင်းအသိဉာဏ်ကြီးရအောင်လုပ်ပါကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအခုတင်းလာတာတွေတောင့်လာတာတွေပူလာတာတွေ ကြက်လာတာတွေရားလာတာတွေထုံလာတာတွေကျင်လာတာတွေအဲ့ဒါပေါ်တိုင်းပေါ်တိုင်းရုပ်ရဖောက်ပြန်တဲ့သဘောလို့ညာသိသိပြီးတော့အဲ့ဒီရုပ်ရဖောက်ပြန်တဲ့အဲ့ဒီသဘောဟာငါကိုမဟုတ်ငါဥစ္စာမဟုတ်ပါလားလို့ညာကပိုင်းခြားပြီးရှုပေးရုပ်ဖောက်ပြန်တဲ့သဘောပြောင်းလဲတဲ့သဘောအဲ့ဒီဖောက်ပြန်ပြောင်းလဲလို့အဲ့ဒါကို အနိစ္စလို့ပြောတာ ရုပ်ရဲ့ဖောက်ပြန်ပြောင်းလဲခြင်းအနိစ္စအဲ့ဒီရုပ်ရဲ့ဖောက်ပြန်ပြောင်းလဲတဲ့အနိစ္စသဘောတည်မမြဲဘူးအဲ့ဒီမမြဲတဲ့သဘောဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးကိုလည်းမပိုင်ဘူးကိုလည်းမပိုင်အစိုးလည်းမရငါကိုမဟုတ်ငါဥစ္စာမဟုတ်တာကိုမြင်အောင်ကြည့်မြင်အောင်ရှု့ ရုပ်တရားတွေဟာမမြဲဘူးငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတာကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့အဲ့ဒီရုပ်တရားရဲ့ပေါ်လာတဲ့ဟာရဲ့သဘောကိုမြင်အောင်ကြည့်လှုပ်ပြင်မရွှေ့ပြီးတော့မလှုပ်ဖက်နဲ့သေးသေးချာချာသဘောလေးထိုင်ကြည့်သေသွားမှာမဟုတ်တာသိခံပြီးတော့အသာလေးကြည့်နေအဲ့ဒါလေးကိုသိခံပြီးအသာလေးကြည့်နေရင်အဲ့ဒီမှာတစ်မျိုးပြီးတစ်မျိုး ပင်သဘောတွေတောင်သဘောတွေပူသဘောတွေဒါကဟိုနာအောင်လို့တက်တက်နှိမ့်ဆက်ခိုင်းနေတာမဟုတ်ဘူးသူသဘောကိုကြည့်ခြင်းလို့ဣရိယာပုတ်ကဖုံးပြီးတော့ဟိုလိုပြင်ဒီလိုပြင်ပြင်လိုက်တဲ့အခါကျတော့ပေါ်လာတဲ့ရုပ်တဘာဝနာမ်တဘာဝအကိုကကြည့်လို့ကမမြင်တော့ဘူးအဲ့ဒါကြောင့်မို့ရုပ်တဘာဝနာမ်တဘာဝကို မြင်ဖို့ရာအတွက်သိခံပြီးတော့ကြည့်ရတယ်သိခံပြီးတော့ကြည့်ရတယ်သိခံပြီးတော့မလှုပ်မပြင်းမဲနဲ့ အဲ့ဒီထိုင်ထားတဲ့သဘောလေးသူ့သဘာဝလေးသူ့အတူတက်လာတာအတင်းဖိညှက်ပြီးတော့တခါတည်းတက်အောင်ဆိုပြီးတော့လှုပ်လှုပ်ဖို့လည်းမလိုဘူးသူ့သဘာဝလေးပဲသူ့သဘောလေးသူသူ့အတူတက်လာတာလေးအသားလေးညံလေးကနေကြည့်ကြည့်လာတဲ့အခါကျတော့တင်းလာတာနည်းနည်းတင်းလာတယ်အများကြီးတင်းလာတယ်ပူလာတယ်နည်းနည်းတင်းတာနဲ့အများကြီးပူလာတယ်နည်းနည်းပူတာနဲ့အများကြီးပူတယ်ပူတာသဘောတွေကလည်းပြောင်းနေတာတင်းတဲ့သဘောတွေကလည်းပြောင်းနေတာတောက်တဲ့သဘောတွေကလည်းပြောင်းနေအဲ့ပြောင်းလဲနေတဲ့ သဘောကိုညံလေးနဲ့သေးသေးချာချာလေးကြည့်စေချင်တာညံလေးနဲ့သေးသေးချာချာကြည့်အဲဝိပဿနာအလုပ်ဆိုတာအခုစောသောသမထတည်အောင်လို့နှာသီးဝါလေးကခိုင်းထားတယ်သမထစိတ်ကိုတည်ငြိမ်အောင်လုပ်တာသမထအခုဝိပဿနာရှုတော့ပေါ်ရာပေါ်ရာကို ရှုလိုက်ရှုခန္ဓာကိုယ်မှာတင်းတာပေါ်နေလားကြာကြာလေးလက်လေးနှစ်ခုကြာကြာလေးထပ်ထားရင်အဲ့လက်နှစ်ခုက တခါထုံပြီးတော့တခါတက်လာတယ်အဲအဲ့နေရာတက်လာရင်လည်းအဲ့လက်နေရာလေးကနေစကြည့်နော်ခန္ဓာကိုယ်ဘယ်နာနေပေါ်ပေါ်ဒိတ်ဒိတ်ပေါ်ပေါ်ရိပ်ရိပ်ပေါ်ပေါ်ရွရွပေါ်ပေါ်ပေါ်တဲ့သဘောတွေဟာဖောက်ပြန်တဲ့ရုပ်သဘောရုပ်ရဲ့ဖောက်ပြန်တဲ့သဘောဆိုတာလေးညာနဲ့မြောင်လိုက်ကြည့်ရှေ့ကပေါ်ပြလိုက်တယ်ကိုယ်ကသွားသိတယ်အဲ့ဒီပေါ်ပြလိုက်တဲ့ရုပ်ကလည်းဖောက်ပြန်ပြီးပြီးသွားပြီနောက်ကသိတဲ့စိတ်ကလည်းနာမ်ကလည်းသိပြီးပြီးသွားပြီ ယုံနဲ့နာနဲ့အဲ့လိုရှုနိုင်တဲ့ပုဂ္ဂိုလ်ကယုံနာကိုတွဲရှုယုံနာကိုတွဲမရှုနိုင်တဲ့ယောဂီကရုပ်ရဖောက်ပြန်တဲ့သဘောကိုမြင်အောင်ကြည့်တင်းသဘောလေးတွေတောင်သဘောလေးတွေဩရုပ်ရဖောက်ပြန်တဲ့သဘောပါလားဖောက်ပြန်တဲ့သဘောအဲ့ဖောက်ပြန်ပြောင်းလဲနေလို့ပျက်စီးနေလို့အဲ့ဒါကိုအနှိမ့်စလို့ပြောတာတကယ်တမ်းသိရမှာရုပ်ရဖောက်ပြန်ပြောင်းလဲတဲ့သဘောကြီးကိုညံနဲ့တာမြင်အောင်ကြည့်ပါ ညာနဲ့မြောင်ကြည့်တတိထားကြည့်ရုပ်တွေပေါ်တိုင်းပေါ်တိုင်းကြည့်ဘာမှကိုတပည့်တော်တော့မပေါ်ဘူးဖျားဆိုနှာသီးဝါလေးမှာပဲအသာလေးအဲ့ဒီနာမှာဝါရောတိုက်ရတွန်းမှုသဘောလေးကံမှုသဘောလေးဒွန်တလှဲကံတလှဲဒွန်တလှဲကံတလှဲဒွန်တလှဲကံတလှဲအဲ့ဒီဒွန်တလှဲကံတလှဲနဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောလေးကိုတစ်ခါပြန်ကြည့်တကူလုံးကပေါ်ရင်တကူလုံးကြည့်ပေါ်တဲ့နေရာမရှိရင်နှာသီးဝါမှာ ဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်ရင်တမထတွန်းမှုသဘောကံမှုသဘောလေးတွေပြောင်းလဲနေတာကိုကြည့်ရင်ဝိပဿနာဝါယောဓာတ်ရဲ့ပြောင်းလဲနေတာလှုပ်ရှားနေတာလေးတွေမမြဲပါလားဒီလေလေးဟာဝင်တလှက်ထွက်တလှက်ဝင်တလှက်ထွက်တလှက်နဲ့ဖောက်ပြန်ပြောင်းလဲနေပါလားလို့အဲ့လိုသိလိုက်ရင်ဝိပဿနာဖြစ်သွားတာဝင်နေထွက်တယ်ဝင်နေထွက်တယ်မှတ်နေရင်တမထအဲ့တော့စစချင်းကတော့တမထစိတ်တည်အောင်ယူတယ် စိတ်တည်အောင်တမထကိုယူပြီးရင်ပြောင်းလဲနေတဲ့ရုပ်ရသဘောတွေကိုမြင်အောင်ကြည့်ရုပ်ပြောင်းတိုင်းပြောင်းတိုင်းမှာနာမ်တွေကလည်းတွတ်တွတ်ပြီးညှ့ညှ့ပြီးတိတတ်တာကနာမ်ဖောက်ပြန်ပြောင်းလဲတာကရုပ်ဩရုပ်နဲ့နာမ်ဆိုတာဒီလိုပါလားရုပ်ကသူ့သဘောသူဆောင်းဆောင်ဆောင်းဆောင်ပြနေတာရုပ်သဘောအဲ့ဒီရုပ်သဘောတွေဆောင်ပြနေတဲ့ရုပ်သဘောတွေကပြောင်းပြောင်းပြောင်းပြောင်းသွားတာကနန္တရားပါလား။ဩရုပ်ကဖောက်ပြန်တယ်နာငါပြောင်းညွတ်တတ်တယ် ပြောင်းပြီးညှွတ်တတ်တာသိတတ်တာနန္တရားကပြောင်းပြီးညှွတ်တတ်တဲ့သဘောလေးပဲရုပ်ကလည်းပြောင်းပြောင်းပြတတ်တာသူ့သဘောပဲနားတယ်ဆိုတာရုပ်ကမသိဘူးကြိုက်တယ်ဆိုတာရုပ်ကမသိဘူးကြိုက်တယ်နားတယ်ထုံတယ်ကျင်တယ်ဆိုတာကိုသွားသိတာကနန္တရားဩရုပ်ပေါ်လို့နံပေါ်ပေါ်သွားတာရုပ်ပြောင်းရင်နာကလည်းပြောင်းသွားတာဒီရုပ်နဲ့ဒီနာနဲ့ဟာတထပ်တည်းဖြစ်ပြီးတထပ်တည်းပြောင်းပြောင်းပြောင်းပြောင်းသွားတဲ့သဘောတွေကို ညံလေးနဲ့လိုက်ပြီးတော့ကြည်တတိထားကြည်စောင့်ကြည်အဲ့ဒီလိုတတိထားကြည်စောင့်ကြည်ညံလေးနဲ့ကြည်တဲ့အခါကျမှအော်ဒီရုပ်နဲ့ဒီနာနေဟာငါကိုလည်းမဟုတ်ငါဥစ္စာလည်းမဟုတ်ငါလည်းမဟုတ်ပါလားရုပ်ကဖောက်ပြန်တယ်လဲသူသဘောနာမ်ပြောင်းညွတ်တယ်လဲသူသဘောရုပ်ဖောက်ပြန်လို့နာမ်ပြောင်းညွတ်တယ်ဒီရုပ်နဲ့ဒီနာသူ့သဘာဝတရားတွေပါလားလို့ရုပ်ကလည်းသဘာဝတရားနာမ်ကလည်းသဘာဝတရား ရုပ်တဘာဝနံတဘာဝတွေဟာသူ့အလုပ်သူလုပ်နေကြတာငါကိုဆိုတာလည်းမရှိငါဥစားဆိုတာလည်းမရှိငါဆိုတာလည်းမရှိငါသူတစ်ပါးယောက်ျားမိန်းမဆိုတာတကယ်အရှိမဟုတ်ပါလားလို့အမှန်မြင်အမှန်သိလားအဲ့ဒီအတိထူးကြီးရလာအောင်ကိုကိုကိုခန္ဓာကိုယ်မှာနောက်ဆုံးတရားအထုတ်နေရင်ဒီဘဝမှာမဲ့ညာဖုန်ညာမရသေးတောင်သေကာနာနီမှာဒီယုတ်နဲ့ဒီနံပေါ်မှာအဲ့ဒါသေးသေးခြားခြားလေးရှုတတ်ဖို့အရေးကြီးပါတယ် လောက်ပဲနှိမ့်ဆက်နေနေမောမောကြက်ကြက်ထုံထုံဩဒါရုပ်ရဖောက်ပြန်တဲ့သဘောပါလားရုပ်ဖောက်ပြန်လို့နာငါသွားသိဒီပေါ်မှာငါဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးခံစားတာလဲနာမတာတာလဲနာလောဘဒေါသမောဟဖြစ်တာလဲနံတရားတွေအကုန်လုံးနံတရားမှန်သမျှလဲအကုန်လုံးဖြစ်ပြီးပြက်ဖြစ်ပြီးပြက်တောင်းနေတောင်းနေတင်းနေပေါ်လာတဲ့အခါကျတော့မခံနိုင်တဲ့စိတ်ကလေးဒေါသစိတ်ကလေး ဖြစ်တဲ့စိတ်ကလေးအကုန်ဖြစ်ပြတာရှုချပေါ်လာရင်စိတ်ကလေးပေါ်လာရင် ပေါ်လာတဲ့စိတ်ကလေးဖြစ်ပြီးပြတ်တယ်။ကောင်းတယ်ဆိုးတယ်လို့ခံစားတဲ့ဝေဒနာပေါ်လဲဝေဒနာဖြစ်ပြီးပြတ်တယ်။အော်တောက်တယ်တင်းတယ်လို့တင်ညာသွားပေးမိလဲအဲ့တင်ညာလည်းဖြစ်ပြီးပြတ်တယ်။နံခန္ဓာ၄ပါးဟာအကုန်လုံးဖြစ်ပြီးတော့ပြတ်နေတာ။သိတတ်တဲ့ဝိညာဉ်တရားရုပ်ပေါ်လို့နာငါပြောင်းညွတ်တာညွတ်တတ်တဲ့နာငါလည်းဖြစ်ပြီးပြတ်။ အဲ့ပေါ်မှာကောင်းတယ်အမလီဆိုးတယ်နာလိုက်တာငါမခံစားခြင်းဘူးဆိုဝေဒနာအဲ့ဒီဝေဒနာနံတရားလည်းခံစားပြီးပြက်ဝေဒနာနာလည်းခံစားပြီးပြက်ရုပ်ကလည်းဖောက်ပြန်ပြီးတော့ပြက်သိတတ်တဲ့ဝိညာဉ်တရားတွေကလည်းဖြစ်ပြီးပြက်ပူတယ်တောက်တယ်တင်းတယ်လို့ခေါ်တင်ညာပေးမိတဲ့စိတ်ပြန်ကြည့်အဲ့ရှေ့ကပူတယ်လို့တင်ညာပေးတဲ့စိတ်ကနောက်ကကြည့်ရင်အဲ့တင်ညာမရှိတော့ချုပ်သွားပြီအဲ့ဒါကြောင့်မို့တင်ညာလည်းဖြစ်ပြီးပြက် အာအဲ့ဒီတင်ညာပေါ်မှာမှကြိုက်ရင်လောဘမကြိုက်ရင်ဒေါသတို့ဖြစ်တဲ့အဲ့ဒီသင်္ခါရတရားတွေကလည်းဖြစ်ပြီးပြက်ဩနာခန္ဓာ၄ပါးကြီးဟာဖြစ်ပြီးတော့ပြက်နေရပါလားယုတ်တရားတွေကလည်းဖြစ်ပြီးပြက်နာခန္ဓာ၄ပါးမှာဝိညာဉ်ဆိုတဲ့သိတတ်တဲ့နံတရားကလည်းရုပ်ပေါ်တိုင်းနံပေါ်တယ်ရုပ်ပြောင်းတိုင်းနံပြောင်းပြောင်းညှို့ပြီးတော့ဖြစ်ပြက်သွားတာပဲမြဲတယ်ဆိုတာမရှိဘူး ကောင်းတယ်ဆိုးတယ်လို့ခံစားလာတဲ့စိတ်ကလည်းဖြစ်ပြီးပြတ်တာပဲမြဲတယ်လို့မရှိဘူးပူတယ်တောက်တယ်တင်းတယ်လို့သွားပြီးတင်ညာပေးတဲ့စိတ်ကလေးကလည်းတင်ညာလေးကလည်းဖြစ်ပြီးပြတ်မြဲတယ်မရှိဘူးလောဘရဲ့ဒေါသရဲ့မောဟရဲ့ဖြစ်တဲ့စိတ်တွေကလည်းဖြစ်ပြီးပြဲဩအကုန်လုံးခန္ဓာ၅ပါးယုံနာ၂ပါးဆိုတဲ့ဒီယုတ်ဓမ္မနန္ဓမ္မတရားတွေအကုန်လုံးဟာ ဘာတစ်ခုမှမမြဲပါလားဖြစ်ပြီးတော့ပြက်နေရပါလားအနိစ္စပဲရှိပါလားလို့အဲ့ဒီလိုသိအောင်ရှုသိအောင်ရှုဝိပဿနာဆိုတာပညာအလောက်ဉာဏ်အလောက်ဉာဏ်နဲ့ကြည့်ဘယ်ကိုကြည့်ရမှာလဲအတွင်းခန္ဓာ၅ပါးယုံနာ၅ပါးဒီအပေါ်မှာပဲကြည့်ရရုပ်ပေါ်ရုပ်ရှုနာပေါ်နာရှုနာပေါ်နာရှုတခုမဟုတ်တခုအကုန်လုံးပေါ်ပြနေတာ ရုပ်တရားကြီးတွေဖောက်ပြန်ပြောင်းလဲတာကိုမြင်တဲ့ပုဂ္ဂိုလ်ရုပ်ကိုရှုစိတ်လေးတွေပြောင်းပြောင်းပြောင်းပြောင်းသွားတာမြင်တဲ့ပုဂ္ဂိုလ်ကနာမ်ကိုရှုရုပ်ပေါ်မှာလည်းဖြစ်ပြီးပြက်အနေစာနာမ်ကလည်းဖြစ်ပြီးပြက်တဲ့အနေစာလိုက်ရွတ်ဖို့တော့မလိုသဘောညံနဲ့ရုပ်ရဲ့ပြောင်းလဲတဲ့သဘောနာမ်ရဲ့ပြောင်းညွတ်တဲ့သဘောလေးတွေကြည့်လိုက်ရင် မရှိတော့တာမရှိတော့တာလေးတွေကိုလိုက်လိုက်ကြည့်ကြည့်ကြည့်ကြည့်ပြီးတော့အနိစ္စလက္ခဏာနဲ့သုံးသပ်အဲ့ဒီအနိစ္စလက္ခဏာဒီပြင်သုံးသပ်ပါများတော့ ဒီအနိစ္စသည် ဖြစ်ပြက်နေရလို့အဲ့ဒါသည်သင်္ခါရဒုက္ခဆိုပြီးတော့ဒုက္ခလက္ခဏာညံထဲမှာတခါတည်းထင်မြင်လာလိမ့်မယ်အဲ့ဒီဟာတွေဖြစ်ပြက်နေရတဲ့အနိစ္စတရားတွေကမဖြစ်ပါနဲ့မပြက်ပါနဲ့လို့တားလို့မရစီးလို့မရအစိုးမရလို့အနတ္တဆိုတာဖြစ်လာတာအဲ့တော့အိဋ္ဆာတလုံးကိုမြင်အောင်လာကြည့်အိဋ္ဆာတလုံးကိုမြင်အောင်ကြည့်ရုပ်ရဲ့အိဋ္ဆာမြင်အောင်ကြည့်နာမ်ရဲ့အိဋ္ဆာမြင်အောင်ကြည့်ဝေဒနာရဲ့အိဋ္ဆာသင်ညာရဲ့အိဋ္ဆာသင်္ခါရ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 ရုပ်ရောသူ့သဘောသူဘလို့ပေါ်မလဲဆိုတာကိုတခါတဲ့ဦးဇင်းတို့အခုရုပ်ရှင်ထိုင်ကြည့်သလိုလားကြည်တာနေလိုက်တော့ခန္ဓာကိုယ်ငြိမ်ငြိမ်ထားပြီးတော့ရုပ်ရှင်ကြည့်နေတဲ့လူကသူ့အလုပ်သူဟိုကပြနေသူကသူကာကာခုံခုံဘာလို့လို့ကိုကထိုင်ကြည့်ရသလိုပဲအခုလည်းပဲယုတ်ဓမ္မတွေကလည်းသူကသူပူတလဲအေးတလဲထုံတလဲကျင်းတလဲကြိုက်တလဲပြောင်းပြောင်းပြောင်းပြောင်းရုပ်တွေပြောင်းတိုင်းပြောင်းတိုင်းနာမ်တွေကလည်းပြောင်းပြောင်းညှော့ပြောင်းပြောင်းညှော့ဩ ရုပ်တွေကလည်းပြောင်းနာမ်တွေကလည်းပြောင်းနေတာပဲဘာတခုမှလည်းငါလည်းအမိန်ပေးလို့လည်းမရဘူးငါလည်းအစိုးမရပါလားယုတ်ဓမ္မတွေကလည်းဖြစ်ပြီးပြက်ခန္ဓာ၅ပါးသဘောတရားတွေကလည်းအကုန်ဖြစ်ပြီးပြက်ဝေဒနာခံစားမှုပေါ်လိုက်ခံစားပြီးပြက်တာကိုရှုစိတ်ကလေးပေါ်လိုက်ပေါ်တဲ့စိတ်ကိုရှုတောင်းတယ်တင်းတယ်ကြိုက်တယ်လို့သွားတင်ညာပေးမိအဲ့ရှေ့ပေါ်တဲ့တင်ညာကိုနောက်ကပြန်ရှု ကြိုက်တော့လောဘမကြိုက်ဒေါသတွေဖြစ်တဲ့သင်္ခါရတွေအဲ့ဒါတွေပေါ်လာရင်လည်းအဲ့ဒီစိတ်တွေကိုဖြစ်ပြရှုခန္ဓာ၅ပါးလုံးကိုအကုန်လုံးကိုလှက်ပတ်ပြီးတော့ပေါ်သမျှပေါ်သမျှပေါ်ရာပေါ်ရာကိုရှုရုပ်ပေါ်ရုပ်ရှုနာမ်ပေါ်နာမ်ရှုဝေဒနာရှုရှုသင်ညာရှုရှုသင်္ခါရရှုရှုခန္ဓာ၅ပါးပေါ်ရှုရမှာအဲ့ခန္ဓာ၅ပါးရှုရင်းနဲ့ရုပ်ရှုနိဗ္ဗာန်ဝင်နဲ့နာမ်ရှုရင်းနဲ့နိဗ္ဗာန်ဝင်နဲ့အမျိုးမျိုးဝင်သွားကြမှာပဲ။ ဒါပေမဲ့ဒီယုတ်နဲ့ဒီနာနဲ့အကုန်လုံးကိုမြင်အောင်ရှုရမှာယုတ်တစ်လုံးနဲ့ရှုပြီးလဲနိဗ္ဗာန်မရဘူးနာတစ်လုံးရှုလဲနိဗ္ဗာန်မရဘူးယုတ်နဲ့နာနဲ့အဆုံးရှုရမှာနာတစ်လုံးရှုတယ်ဆိုပေမဲ့ယုတ်ပြောင်းတိုင်းပြောင်းတိုင်းသွားပြီးတော့ညွတ်တာကိုသိတော့ယုတ်ရောပါသွားတာပဲအဲအကြောင်းမရှုပေးကိုဘွားကို အသေးတက်အောင်သေးသေးချာချာအာထုတ်တတ်အောင်ယုတ်ဓမ္မနန္ဓမ္မတွေကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အတိနဲ့ရရှိအောင်ဦးဇင်းတို့တရားဓမ္မတွေလုပ်ပေးရမယ်ကြိုးစားထားရပါမယ်ဒါမှသေဃာနာနီမှာအတိတ်လည်းမတွေ့အနာဂတ်လည်းမတွေ့နဲ့ကိုယ့်ရဲ့ယုတ်ဓမ္မနန္ဓမ္မပေါ်မှာဆင်ញံသုံးသက်ပွားများပြီးတော့ဘဝတစ်ခုဏီကုံချုပ်ရရင်ဒါအသေးတက်ပြီဒါသေနီးတင်နာမယ်ကိုကိုကိုအသေးတက်အောင်လို့ရုပ်ပေါ်မှာရှုတတ်အောင်လို့နာမ်ပေါ်မှာရှုတတ်အောင်လို့ ဒီပေါ်မှာတိခန္ဓာအောင်လို့တိခန္ဓာအောင်ကလည်းကျင့်ထားရမှာတေဂာနာနီဘလို့ယောဂဘလို့ဝေဒနာနဲ့သိရမှမသိဘူးအခုချိန်လေးတောင်မှခါလေးကြောက်ရပေးလိုက်ဆန့်ပေးလိုက်ဟိုဘက်လှည့်ပြင်းကဒီဘက်လှည့်ပြင်းကသူမပြင်းနိုင်တဲ့အချိန်ကျတော့ဒုက္ခရောက်လိမ့်မယ်အဲ့ကြောင့်တိခံတိခံပြီးတော့အဲ့ဒီမပြင်းတဲ့အချိန်မှာစိတ်မှာဘလောက်ထိခံစားမှုဖြစ်နေလဲသိချာကြည့်အဲ့ဒီပေါ်လာတဲ့ဒေါသစိတ်ကလေးတွေဖြစ်ပျက်ရှု ဝေဒနာတက်လာတယ်ကိုကသိခံပြီးကြည်နေတာသိခံကြည်နေတဲ့အခါကျတက်လာတဲ့ဝေဒနာရဲ့အပေါ်မှာသိခံပြီးကြည်နေတဲ့အခါကျစိတ်ကတမျိုးပြီးတမျိုးပြောင်းနေတာမခံကျင်တဲ့စိတ်လေးတွေဆင်းရဲတဲ့စိတ်ကလေးတွေဒေါသဖြစ်တဲ့စိတ်ကလေးတွေဩအမျိုးမျိုးပြောင်းနေပါလားရုပ်စင်တွေဟာနာနေရလဲအမျိုးမျိုးပြောင်းပြောင်းညှို့နေရပါလားခံစားတာတွေကလည်းအမျိုးမျိုးပြောင်းနေရပါမှတ်သားတတ်တဲ့ သင်ညာတွေကလည်းအမျိုးမျိုးပြောင်းပြီ။အော်အခုလောဘဖြစ်လိုက်။တခါအခုဒေါသဖြစ်လိုက်။အော်လောဘဒေါသမောဟတွေကလည်းတမျိုးပြီးတမျိုးဖြစ်ပြီးပြက်နေရတာပါလားလို့ခန္ဓာ၅ပါးရဲ့အပေါ်မှာဖြစ်ချင်းပြက်ချင်းတွေရှုတော့ဒီခန္ဓာ၅ပါးရဲ့အပေါ်မှာညှင်းငွေ့လာတယ်မုန်းလာတယ်ဒီခန္ဓာကြီးတွေရခြင်းဟာဒီဒုက္ခတွေရခြင်းပဲခန္ဓာရဲ့အပေါ်မှာအပြစ်တွေမြင်လာတာဒုက္ခတွေမြင်လာတာ ဒီခန္ဓာကြီးရနေသေးသမျှငါတို့ကဆက်ပြီးဒီဒုက္ခတွေရနေဦးမှာပဲကိုယ်တိုင်မြင်လာတာကိုယ်တိုင်သိလာတာအဲ့ဒီအတိကိုရအောင်လို့ကြိုးစားပြီးရှုပါတတိထား အားလုံးယောဂီများအိန္ဒိလေးတွေစစ်ထားလိုက်ပါတော့ကျော်ကြီးတွေတောက်ထားတာတင်းထားမရှိစေနဲ့ဖြေချလျှော့ချစိတ်ကလေးငြိမ်အောင်ထားအေးအောင်ထားစိတ်ကလေးငြိမ်ပြီးအေးသွားပြီဆိုရင်အလုံးဖြုတ်လို့ရပါပြီလက်ဖြားတွေခြေဖြားတွေကွေးလိုက်ဆန်းလိုက်ကွေးလိုက်ဆန်းလိုက် လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပေးပါ